ဒီကနေ့1338ခုနှစ်တကူလာစုပ်3ရက်နေ့ဆန်းတရက်နေ့ဖြစ်တယ်အညာတွင်ဝူဆောင်တဲ့ပုဂ္ဂိုလ်တွေတော်တော်များများပြန်သွားကြအောင်လေသိဉာဏ်နဲ့ပြန်လို့မရတယ်ဘယ်လိုလဲအများကြီးရှိတာ ဒီနေ့ပရိသသမုပ္ပါဒရာပစ္စုပန်ကနေပြီးတော့ပစ္စုပန်အကြောင်းကနေပြီးအနာဂတ်အကျိုးဖြစ်ပုံနဲ့ပစ္စုပန်အကြောင်းမဖြစ်အောင် အားထုတ်ပုံကနေ့ဟောရမယ်အဝိဇ္ဇာကြောင့်အာထုံမှုသင်္ခါရတို့ဖြစ်ကြသည်သင်္ခါရကြောင့်ဘဝတွေဝိညာဉ်ဖြစ်သည်ဒါကအတိတ်ဘဝကဖြစ်ခဲ့တယ် အတိတ်ဘဝအကြောင်းကြောင့်ယခုပစ္စုပ္ပန်ဝိညာဉ်ဖြစ်အောင်ဖြစ်လာသင်္ခါရကြောင့်ဘဝသည်ဝိညာဉ်ဖြစ်ပြီးဝိညာဉ်ဖြစ်တော့ဝိညာဉ်ကြောင့်နာယောဖြစ်သည်နာယောကြောင့်အာရဏ6ပါးဖြစ်သည်အာရဏကြောင့်ဖာသာဖြစ်သည်ဖာသာကြောင့်ခံစားမှုဝေဒနာဖြစ်သည်ဒီရအောင်မှာသင်္ခါရကြောင့်ဝိညာဉ်ဖြစ်ရမှာတပါးလည်းပါလာတယ်အကျိုးတရားတွေအကုန်လုံး၅ခုရှိပါတယ် ဝေဒနာကြောင့်တဏှာဖြစ်ပြီးတဏှာကြောင့်ဆွဲလမ်းမှုဥပါဒံဖြစ်ပြီးဥပါဒံကြောင့်ဖြစ်ကြောင်းကံဘဝဖြစ်ပြီးဒါမနည်းကဟောပြီးခဲ့ပါပြီခံစားမှုကောင်းတဲ့ခံစားမှုလေးတွေတွေ့ရလို့ချင်းအဲ့ဒါလေးตายပြီးတော့ဆွဲလမ်းအဲ့ဒီကောင်းလေးတွေကြောင့်အာထုတ်မကောင်းတာတွေတွေ့ရရင်လည်းကောင်းတာတွေရကျင်တယ်ဆွဲလမ်းကောင်းတာတွေကြောင့်အာထုတ်လေကာမဘဝဖြစ်သည်အခု သစ္စုပ္ပန်ဘဝရောက်နေတဲ့ပုဂ္ဂိုလ်ဟာဒါတွေဖြစ်နေတာပဲမြညာကြရနေပြီးတော့ကောင်းတာလေးတွေသာယာအဲ့ဒါလေးတွေရအောင်အဲ့ဒါနဲ့အလားတူတွေရအောင်ကောင်းတဲ့ကောင်းအောင်အဲဆွဲလမ်းပြီးတော့အားထုတ်ကြတာဟိုဒီမှာအကုသိုလ်တရားကုသိုလ်တရားတွေဖြစ်ညာတော့ရင်အကုသိုလ်ကံဖြစ်တတ်တယ်ဒီဥစ္စာကုသိုလ်ကံဖြစ်တာကတော့သူတော်ကောင်းနေတရားကတရားတရားနဲ့ မကင်းတဲ့ပုံကိုယ်တွေဒီပုံကိုယ်တွေမှာတော့ကုသိုလ်ကံတွေဖြစ်တရားတရားနဲ့ဝေးနေတဲ့ပုံကိုယ်တွေအကုသိုလ်ကံတွေအဖြစ်များအဲဒီဖြစ်ကြောင်းကံကြောင့်ဘဝတိဖြစ်မှုဇာတိပေါ်လာသည်ဖြစ်ကြောင်းကံဒီခုဘဝအထုတ်တဲ့မကောင်းမှုကံကောင်းမှုကံကြောင့် ဘဝတွေဖြစ်မှုဇာတိဖြစ်ပေါ်လာပြီဆိုရင်ခုဘဝကဆက်ရည်လည်းပဲဖြစ်တာရှိတယ်ဆက်ရည်မဟုတ်ဘဲနဲ့နောက်နောက်တော့ဘဝဒီကြမှာအကျိုးပေးတာလည်းရှိဒီဘဝမှာပြုထားတဲ့အကုသိုလ်ကံနဲ့ကုသိုလ်ကံနဲ့လူတယောက်တယောက်မှာအများကြီးရှိတာဒုတိယဘဝမှာအကုန်လုံးစုပြီးတော့အချိန်နဲ့အကျိုးပေးလို့မဖြစ်ဘူးလို့ဘဝပေါင်းရာထောင်သိန်းသန်း အများကြီးကြိုးပေးနိုင်တဲ့ကံတွေရှိနေတာပဲယခုကတသက်လုံးပြုထားတဲ့ကံတွေအချို့လည်းငငယ်တွေကစပြီးတော့မကောင်းမှုတွေပါပဲအဲသူတော်ဘာသက်တီကိုသခိုးอืมအဲ့ဒါလေးပဲပွားများနေလိမ့်ဒိနာတွေလည်းရှိတာပဲဒီနည်းကောက်ကြည့်တာလေသူတော်ဘာတွေညှင်းစေနှိမ့်စေတသက်လုံးလိုပဲအကုသိုလ်ကနေပွားများသွားတယ်အဲ့ဒါဘယ်ကလာတော့ဆိုအဲမြညာကြရကနေပြီးလာတာပဲ ကောင်းတာလေးမြင်ရကြရခံစားရလို့မကောင်းတာလေးမြင်ရကြရခံစားရလို့ကောင်းတာကိုတတ်မဲ့ဆွဲလာပြီးတော့အကောင်းတွေရအောင်ကောင်းတဲ့ကောင်းအောင်အဲကြိုးစားအထောက်ကြတာဒီများသောချင်းအကုသိုလ်ကနေဖြစ်ပါတယ်မိဘဆရာသမားကလျာဏမိတ်တာကောင်းနေမိဝဲရတဲ့ပုဂ္ဂိုလ်တွေကတော့ နောက်ခါကာလတွေနောက်ဘဝတွေကောင်းစားရအောင်ဆိုပြီးတော့ကုသိုလ်ကောင်းမှုတွေပြုကြတယ်အဲ့ဒါလည်းမြင်ကြရကနေပြီးတော့ကောင်းတာလေးခံစားရလို့မကောင်းတာတွေခံစားရလို့ကောင်းတာတွေခံစားရတော့အဲ့ဒီကောင်းမျိုးပဲဆက်ပြီးတော့ကောင်းစားချမ်းသာခြင်းလားနောက်နောက်သောဘဝတွေဒီဘဝမပြည့်စုံတဲ့အောင်နောက်နောက်သောဘဝတွေပြည့်စုံပြီးတော့ချမ်းသာရအောင်ဆိုပြီးတော့ကုသိုလ်ကောင်းမှုတွေပြုကြတယ် မကောင်းတာတွေနဲ့တွေ့နေရလို့ရှိရင်လည်းကိုယ်လိုတိုင်းမပြည့်နဲ့နောက်ခါကာလကြကိုယ်လိုတိုင်းပြည့်အောင်ဆိုပြီးတော့ကုသိုလ်ကောင်းမှုတွေပြုကြတယ်ဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်အဲဒါကာဏီဖြစ်ကြဒါတွေလည်းပဲတရားနဲ့မကင်းကွာတဲ့ပုဂ္ဂိုလ်တွေလည်းကုသိုလ်ကာဏီအများကြီးပဲဘဝပေါင်းကောင်းမြတ်တဲ့ဘဝတွေရာထောင်သိန်းသားအများကြီးဖြစ်ကြတယ်ရှိနေတယ်ဒါဒီဒီက ဒီဘဝကသေပြီးပြီးချင်းဒီချိန်နဲ့အကျိုးပေးုံနဲ့မပြီးဘူးအဲ့ဒါတွေအကြောင်းညွတ်တဲ့ညွတ်တဲ့လိုလိုက်ပြီးတော့ပေးမှာပဲဘဝပစ္စယဇာတိဘဝပစ္စယကာမဘဝဥသောအကြောင်းကြောင့်ဇာတိဘဝသည်ဖြစ်ခြင်းဇာတိသည်သံဘဝတိပေါ်လာလေသည်ဘဝသည်ဖြစ်ခြင်းပေါ်လာအဲအကုသိုလ်ကညာဆိုရင်ဘယ်လေးပါးဘဝတွေပေါ်ရမယ်ငရဲဖြစ်ရမယ်ဒိဋ္ဌံဖြစ်ရမယ်ဒိဋ္ဌာဖြစ်ရမယ် ကုသိုလ်ကံကြောင့်ဆိုလို့ရှိရင်လူဖြစ်ရမယ်နတ်ဖြစ်ရမယ်ဇမဖြစ်ရမယ်အဲဒီလိုဖြစ်ရအဲဒါဒီနေ့တုန်းကစေရနာရှင်ယောဂီထံမိဘမေးတဲ့ပုဂ္ဂိုလ်ရှိသေးဆိုတာကိုဒီကပြောတော့ပြိတ္တိဖြစ်ပုံစိတ်ကလေးကဘယ်လိုလုပ်သွားတယ်စိတ်ကလေးကသွားတာမှမဟုတ်ဘဲနဲ့မသိတဲ့ပုဂ္ဂိုလ်ကတော့စိတ်ကလေးကသွားတယ်အောင်မင်းကအသက်ကထွက်သွားတယ်အောင်မင်း ဘဝအသစ်ဖြစ်တယ်ဆိုတာအသစ်ဖြစ်တာပဲစိတ်ကသွားတာမဟုတ်ဘူးယခုဘဝတွင်လည်းပဲမြင်တဲ့စိတ်ကမြင်ပြီးကြောက်သွားတာနောက်တစ်ခါဒီစိတ်ကထပြီးတော့မြင်တာမဟုတ်ဘူးဒီစိတ်ကထပြီးတော့ကြားတာမဟုတ်ဘူးစဉ်းစားတာမဟုတ်ဘူးမြင်တဲ့စိတ်ကမြင်တဲ့စိတ်ပြီးသွားပြီကြားတဲ့စိတ်လည်းထို့အတူပဲနားတဲ့စိတ်စားပြီးတဲ့စိတ်တွေ့တဲ့စိတ်ဒုက္ခိတာနဲ့သူဖြစ်ပြီးကြောက်သွားတာပဲအခုယောဂီတွေ ရှုမှတ်နေတဲ့ပုံကိုယ်တွေတော့ဥရိယပြညာနဲ့ဗင်္ဂညာနဲ့ရောက်ရင် ရှင်းပါတယ်သူကစိတ်ကလေးတွေအသေးသေးကြီးတဲ့အဟောင်းမှရှိမှမရှိပဲဖြစ်ပြီးကြောက်ဖြစ်ပြီးကြောက်စားကြည့်တယ်သို့တော်လည်းရှင်းစိတ်တော့အမိပြရတယ်ရှင်းစိတ်မိပြတော့နောက်စိတ်ကရှိရရှင်းစိတ်မရှိဘဲနဲ့တော့နောက်စိတ်မဖြစ်ဘူးဒါပေမဲ့ရှင်းစိတ်ကတစ်ခါပြန်ပြီးဖြစ်တာတော့မဟုတ်ဘူးဥပမာအားဖြင့်ရည်စည်းကြောင်းထဲမှာရေရည်စည်းစမ်းကြောင်းတွေပါတယ်မှာတောင်ပေါ်ဆင်းတဲ့စမ်းကြောင်းတွေမှာဒါလောဆင်းတယ် အဲ့ဒီမှာရည်စည်းထဲမှာလက်ကလေးချထားလိုက်ချထားရင်ရည်တွေတိုက်တိုက်ပြီးတော့သွားတာပဲအဲအေးတဲ့ရည်တွေတိုက်တိုက်ပြီးတော့သွားတယ်တခါတိုက်ပြီးသားရည်ကနောက်တစ်ခါပြန်တိုက်တာမဟုတ်တော့ဘူးတခါတိုက်ပြီးသားရည်တွေကသွားကုန်ပြီနောက်ထပ်လည်းအသေးသေးတိုက်နေတာပဲအသေးကြီးတယ်ပဲအဲ့ဒါလိုပဲမြင်နိုင်ကြတဲ့စိတ်တွေကအသေးကြီးတယ်ပဲရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်တွေကတော့ကိုယ်တိုင်တွေ့ရတယ် မတွေ့သေးလို့ရှိရင်ဒါညာထထတဏမရှိသေးလို့ပဲထထတဏရှိရင်ဒါတွေ့ရတယ်မတိုင်းမတိုင်းဟာသူခိုက်တာနဲ့သူဖြစ်ပြီးကြောက်သွားတာဘုရားမှကြီးနေတာမရှိဘူးဖြစ်ပြီးကြောက်ဖြစ်ပြီးကြောက်အဲ့ဒါလေးတွေပြီးအောင်အဲ့ဒါတွေကိုယ်တိုင်ပြီးအောင်လို့ရှုနေရတာอืมအကျိုးဖြစ်ပြဖြစ်ပြနဲ့ပြောနေတာမှန်တော့မှန်တယ်ဒါပေမဲ့ဖြစ်ပြဖြစ်ပြသိုးနေုံနဲ့ကတော့တကယ်ဖြစ်ပြကိုမသိဘူးဖြစ်ခဲ့ဖြစ်ခဲ့တွေလိုက်ပြီးတော့မပြတ်ရှုနေမှ သမာဓိဉာဏ်မြင့်လာတဲ့အခါကျတော့အဲဒီမှာအပညာတွေကလင်းမြန်းလာတတိနဲ့ဉာဏ်တွေကလင်းမြန်းလာတော့ဖြည့်တိုင်းဖြည့်တိုင်းနဲ့လိုက်ပြီးအကုန်လုံးရှုနိုင်တယ်အဲဒီခါကာလဖြစ်ပြီးပြော့ဖြစ်ပြီးပြော့ဖြစ်ပြီးပြော့မြဲတည်နေတယ်ခုမှမကြည့်ဘူးအလွန်လင်းမြန်းတာဖြစ်ပြနေတာပဲသင်္ကညာရောက်လို့ရှိရင်တော့ဖြစ်တာတော့မထင်တော့ဘူးပြက်ပြက်သွားတာပျောက်သွားတာကြီးတွေ့ရတယ်ဘုံသဏ္ဍာန်အထယ်ရလည်းမတွေ့ဘူး။အောင်းနေပိန်နေရှုမှနေစတော့ဘိုက်ဘုံသဏ္ဍာန်နဲ့ကိုယ်ဘုံသဏ္ဍာန်ကြီးရပါပဲ။ ဝေးရဆန့်တယ်ပြင်လက်ပုံသဏ္ဍာန်နဲ့ခြေပုံသဏ္ဍာန်နဲ့ပါပဲကြွတယ်လှမ်းတယ်ချတယ်ဆိုအဲခြေထောက်နဲ့ကိုကြီးနဲ့ပရမရှုခတာကတော့အဲ့ဒီလိုပါပဲမရှုသေးခင်ကပြီးတာပြီးတဲ့အပြီးမျိုးတွေလည်းပါနေတာပါပဲသင်္ကန်းညာရောက်တဲ့ခါကျတော့အဲ့ဒီပုံသဏ္ဍာန်နဲ့မရှိတော့ဘူးဘာတွေရှိတော့သဘောတရားတွေကြီးတယ်ပဲဖြစ်ဖြစ်ပြီးပြောက်သွားတဲ့သဘောတရားဖြစ်တာတောင်းမှမထင်ရှားဘူးဥရိယပြညာတော့ကဖြစ်ပြီးပြောက်ဖြစ်ပြီးပြောက်စနဲ့အဆုံးနဲ့ထင်ရှား သင်္ဃညာရောက်တဲ့ခါကျတော့ပျောက်ပျောက်သွားနှင်းတာဒီကမရှိသေးခင်ကပျောက်နေနှင်းတယ်လို့ထင်ရတယ်အများကြီးကပျောက်နေနှင်းတာပျောက်ပြီးပြီးဟိုမှာစိတ်ကူးတယ်ဆိုစိတ်ကူးလေးမရှိဘူးမရှိမှမှားရတယ်အဲဒီလိုပဲပျောက်ပျောက်သွားတာလေးကြီးတွေတွေ့နေတယ်အဲဒီခါကလာပုံသန်းပုံမှန်တာထည့်ရမရှိဘူး။ဖောင်းနေပိန်နေမှလည်းပဲဗိုက်ချက်တောက်လာတယ်၊တင်းလာတယ်၊တွန်းကန်လာတယ်၊လှုပ်ရှားလာတယ်၊ရွေ့ရှားလာတယ်၊တနည်းတနည်းမြောက်ဘူး၊ရွေ့တယ်ရွေ့ပြောင်းလာပဲ။ ကာမိကျမ်းဂန်တွေကဆိုထားတယ်ပရမသဘောတရားတွေဟာတဲ့တဏှာတဏှာရွေရှားတဲ့သဘောတရားမရှိဘူးတဏှာတဏှာကိုမရောက်ဘူးလို့ဆိုထားတယ်အဲဒီပုဂ္ဂိုလ်တွေတော့ရောက်တာပါပဲอืมဒီကရှိနေတဲ့လူကနေပြီးဟိုသွားလိုက်ဟိုရောက်သွားတာပဲဓမ္မိုင်းခီးလည်းရောက်သွားတာပဲဆယ်မိုင်းခီးလည်းရောက်သွားတာပဲမိုင်းတရားခီးလည်းရောက်တာလေညာနေသွားလို့ရှိရင်ဖြင့်အများကြီးလည်းရောက်သွားတာပါပဲ အဲဒါဒီကလူကပဲဟိုရောက်ဒီကကိုကြီးကဟိုရောက်သွားတယ်ဒီကစိတ်ကဟိုရောက်သွားတယ်ဒီလိုထင်နေတယ်မှန်တော့ပရမတ္ထတရားတွေကတဏှာတဏှာမရောက်တဏှာကတဏှာမရောက်ဘူးတဲ့อืมလက်တွေကွေးလဲဆားလိုက်လို့ရှိရင်ဒဂရီပုဂ္ဂိုလ်တွေကလည်းမကွေးငါလက်ကပဲပြီးကွေးလာတယ်အဲကွေးရကဆားမြန်လို့ရှိရင်လည်းမဆားငါလက်ကပဲစပြီးတော့ဟိုရောက်သွားတယ်ဒီလိုထင်နေတယ်အဲဒီလိုမဟုတ်ဘူးကြွရဲနားနဲ့ချရဲဆိုတာမှလည်းပဲ ပဂရီပုဂ္ဂိုလ်တွေကတော့ဒီခြေတော့ပဲကြွလှမ်းပြီးတော့ဟိုရောက်သွားဟိုခြေတော့ကတခါကြွလှမ်းဟိုရောက်သွားဒီရုပ်ကိုဒီစိတ်နာမီပင်နဲ့တဏှာတဏှာရွေ့သွားတယ်ထင်နေတာသင်္ကညာရောက်တဲ့ခါကျအဲ့ဒီလိုမဟုတ်ဘူးကိုယ်ကညာနဲ့တရားသိတာတဏှာတဏှာမြတ်ဘူးသူ့နေရာတဲ့သူပဲဖြစ်ပြောက်သွားတာပဲဖောင်းနေဆိုရင်အဲ့ဒါတောင်းတာလေးတောင်းပြီးပြောက်တင်းတာလေးတင်းပြီးပြောက်ရွေ့တာလေးရွေ့ပြီးပြောက်သွားတာ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 ဖြစ်ပြီးသားတရားကြောက်သွားတဲ့တရားနောက်တစ်ခါပြန်လာတာမဟုတ်တော့ဘူးအသေးသေးစိတ်တွေဖြစ်နေတာပဲအဲဒီလိုပဲသေတဲ့ခါကာလနဲ့သေတဲ့စိတ်ကသေပြီးတော့သူကတစ်ခါထားဖြစ်တာမဟုတ်ဘူးသေတဲ့ဆိုအဲ့စိတ်ကလေးကြောက်သွားတာနောက်ဆုံးစိတ်ကလေးဝင်စိတ်ပါပဲသုရိစိတ်လို့ပြီးခေါ်တယ်အစာဆုံးစိတ်ပြိစိတ်တိတ်ခေါ်တယ်အလယ်ပိုင်းစိတ်တွေဝင်စိတ်ခေါ်တယ်အဲဝင်စိတ်တွေလည်းသူခိုက်တာနဲ့သူဖြစ်ပြန်နေတာပဲအိပ်ပျော်နေကြာကြီးအိပ်ပျော်နေတဲ့ဝင်စိတ်တွေ သင်္ခါသင်္ခါအများကြီးဖြစ်ပြနေတာမယုံမတွက်နိုင်အောင်အများကြီးဖြစ်ပြနေတာအဲနောက်ဆုံးသူရိစိတ်ဆုံးသွားတဲ့အခါဆုံးသွားတယ်ဆိုတော့လေသူပဲဖြစ်ပြီးပြက်သွားတာပဲနောက်ထပ်သူကတနည်းအားရွေ့သွားတာမဟုတ်ဘူးဘဝအသည့်ဖြစ်တယ်ဆိုတာကအဲဒီသင်္ကဏိကာလဆွဲတဲ့အာယုန်နမိတ်ကလေးဆွဲပြီးတော့အသည့်ဖြစ်တာပဲဒီကနေပြီး သွားတာမဟုတ်ဘူးအခု စိတ်ကူးကြည့်ပါလားကိုရောက်ဘူးတဲ့နေရာစိတ်ကူးကြည့်လို့ရှိရင်မန္တလေးရောက်ဘူးရင်မန္တလေးစိတ်ကူးလိုက်စိတ်ကရောက်တာပဲလွယ်လွယ်လေးပဲအနောက်နိုင်ငံရောက်ဘူးတဲ့ပုဂ္ဂိုလ်ကအနောက်နိုင်ငံစိတ်ကူးလိုက်လွယ်လွယ်လေးရောက်သွားတာပဲအမေရိကန်ရောက်ဘူးတဲ့ပုဂ္ဂိုလ်ဆိုရင်စိတ်ကူးလိုက်မရောက်ဘူးတဲ့ပုဂ္ဂိုလ်တောင်မှလည်းအင်းရေပုံတွေပါတယ်အရာအချင်းမှားလိုက်ရင်သူရောက်သွားတာပါပဲ။ နာပြည်တွေဆိုတာလည်းမရောက်ဘူးစေကမူဟောစာရဲပေတွေကလာတယ်စိတ်ကူးလိုက်တာဝိန္ဒနာပြည်လည်းစိတ်ကူးလိုက်ရောက်တာရာမာလည်းရောက်ဒုက္ခိတာလည်းရောက်ဒီမနရတိတရဏိရဝတ္တတွေလည်းရောက်တာဇမပြည်တွေလည်းပဲကိုယုံကြည်မှန်းဆထားတဲ့အတိုင်းစိတ်ကူးလိုက်ရောက်သွားတာပဲအဲဒါလမ်းအကြာကြီးတွားနေတာမဟုတ်ဒီကတွားတာလည်းမဟုတ်ဘူးဟိုမှာအာယုပြုပြီးရောက်သွားအဲဒါလိုပဲဒီကနေ့ဆွဲတဲ့အာယုံလေးဆွဲပြီးတော့စိတ်တွေဟိုမှာသွားဖြစ်တယ်ဆိုတော့ဒီကသွားတာမဟုတ်ဘူး ဟိုမှာစိတ်ကလေးသူကဒီအဓိကအာယုံကိုယူပြီးတော့စိတ်ကလေးသိဖြစ်တာပဲအဲ့ဒါကာညောင်းဖြစ်တာတဲ့အဲ့ဒါသေချာသိရင်လည်းသိရင်တရားကိုပြည့်စုံစွာဖြစ်အောင်ရှုမှတ်ရတယ်ဝိရပြညာဘင်္ဂညာရောက်ရင်ကိုယ်ပိုင်ညာဖြင့်သိနိုင်ပါလေစိတ်ကလေးတွေဒုက္ခိုက်တာနဲ့သူဖြစ်ပြန်တာလေရှင်းကရှင်းပါပြီနဲ့အဲဒီလိုသိမှဒါမှအဖို့တန်တာဟိုစားတဲ့ပေတွေကလာတာတွေကြက်မှတ်ထားရုံတွေကတော့ဒါကတော့ကိုယ်တိုင်နည်းမဟုတ်ဘူးမျိုးစားတွေကတော့ဒါတော့လည်းသိတာကိစ္စမပြီးဘူး တချို့ကဒါလောက်ကလေးပဲသူကအမတန်အနှစ်အသားကြီးထင်ပြီးဖို့တန်ငါပြီးချို့ကအောင်းမင်းတချို့ကဘယ်လိုအောင်းမင်းလဲဆိုအဲဒီလိုသိတာကမှဒါဖို့တန်လည်းအောင်းမင်းတာကိုယ်တိုင်တရားသိအောင်ရှုမှတ်နေတာတွေသူကအသေးအနှုတ်ထင်နေတာဘယ်ဟုတ်လိမ့်မှာလဲသူကဟိုကပြက်မှထားတာဘယ်သူဆိုကျင့်ဘယ်သူဆိုကျင့်မှရတာပေါ့ဒီတကယ်ဖြစ်ပြနေတာလေးသိဖို့ရတာမလွယ်ဘူးဆိုတာသမာဓိညာပြည့်စုံမှသိနိုင်တာအဲဒါတော့ ဖြစ်ကြောင်းကံကြောင့်ဘဝအပြစ်ဖြစ်တယ်ဆိုတာတခုတခုသောဘဝမှာအကုသိုလ်ကံတွေဆိုတာလည်းပဲရုပ်ပုဂ္ဂိုလ်တွေမှာများများဖြစ်တယ်ကုသိုလ်ကံတွေကလည်းပဲအဲသူတော်ကောင်းတွေမှာအများကြီးပဲဖြစ်ပါတယ်အဲဒီကံတွေကဘဝအပြစ်ဇာတိဖြစ်စေတယ်အဲဒီကံကြောင့်ဘဝသစ္စာတိဖြစ်စေတယ်ဒီနေ့ကပြောခဲ့တဲ့အတိုင်းပဲအဲဒီကံပြုစဉ်က အစွမ်းအဟုန်ရောက်ဒီကံဤမှာအဲဒီကံလေးပြန်ပေါ်လာတာအဲဒီကံပြုစဉ်ကအခြေအနေအာယုန်နမိတ်တွေပြန်ပေါ်လာတယ်တကယ်ပြုနေရတယ်လို့လည်းပေါ့အဲဒီကံကအကျိုးပေးမဲ့ဘဝကအာယုန်နမိတ်တွေတဲ့ဒီနေ့ကပြောခဲ့တယ်လို့ပဲအိမ်မက်မဲ့တယ်လို့သူကလည်းပေါ်လာပဲအဲ့ဒါလေးပေါ်လာအဲ့ဒီပေါ်တာလေးအာယုံပြုပြီးတော့ဆွဲပြီးတော့သူရိစိတ်ကလေးဆုံးလိုက်လို့ရှိရင်အဲ့ဒီပေါ်တဲ့အာယုံဆွဲပြီးတော့စိတ်ပိတ်ကလေးဖြစ်သွားတာသင်္ခါရပစ္စယဝိညာဏနဲ့အတူတူပါပဲဘဝပစ္စယဇာတိလို့ ဇာတိဇရာမရဏနဲ့သင်ကြအောင်ဟောခြင်းလို့ဒီမှာဒေသနာကတစ်မျိုးဟောထားတာအတူတူပဲရှိကနဲ့သင်္ခါရပြည့်စရာဝိညာဏနဲ့အတူတူပဲသင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဆိုတာနဲ့ဒီကဘဝကြောင့်ဇာတိဖြစ်တယ်ဆိုတာသဘောအချင်းအတူတူပဲအဲဇာတိဖြစ်တယ်အဲဒီလိုဘဝတွေကံကြောင့်အများကြီးဖြစ်နိုင်တယ်ဒါပေမဲ့လို့အလှည့်မကြလို့မရှိရတာတွေလည်းရှိနေတာပါလေ ဟိုရှိရှိသောဘဝကတွေ့ရတဲ့ကံတွေလည်းအများကြီးပဲတဘဝတဘဝမှာကံတွေအများကြီးဖြစ်ကြအကျိုးတွေအများကြီးရှိတယ်။ကြောင်းညီရတဲ့ကံကအကျိုးပေးတာပဲ။ဒီဘဝကပြုထားတဲ့ကုသိုလ်ကံတွေအင်အားကောင်းသာသနာ့ဘက်ကပြုလုပ်တာဒါတွေကအများကြီးကျိုးပေးမှာရှိရှိသောဘဝကအားနေတဲ့ကုသိုလ်ကံတွေအကျိုးမပေးသေးဘူး။နောက်နောက်သောဘဝတွေကြတော့လည်းဒီခုဘဝလိုအားကောင်းတဲ့ကုသိုလ်ကံတွေမဖြစ်ရလို့ရှင်သူတို့ကအကျိုးပေးမှာမဟုတ်ဘူး။ခုဘဝကပြုထားတဲ့ ဘုရားတရားတန်ခါနဲ့စားပြီးပြုထားတဲ့ကုသိုလ်ကံတွေအကျိုးပေးမှလို့ဟောပေါင်းများစွာလိုက်ပြီးကျိုးပေးမှာအဲဒီတော့အကျိုးပေးပြီးဘဝသည်ဖြစ်တာကိုဘဝပိဇာဇာတိဘဝဟူသောအကြောင်းကြောင့်ဇာတိဖြစ်ပြီးဘဝဘာဝလို့ဆိုကာမဘဝဖြစ်ကြောင်းကာမပဲဖြစ်ကြောင်းကံကြောင့်ဘဝသည်ဖြစ်မှုဇာတိဖြစ်ပေါ်လာသည်ဇာတိဆိုတာဘာလဲဆိုဝိညာဏဥဒ္ဒလဖသဝေဒနာဆိုတဲ့၅ပါးသောတရားတွေပဲအဲ့ဒါတွေဖြစ်တာကိုပြောတယ် စအစဖြစ်ပေါ်လာတဲ့သဘောလေးဇာတိလို့ခေါ်တယ်အစအစဖြစ်ပေါ်လာတာဇာတိဟွန်းဝိညာဏသလားဖသဝေဒနာလေးအစဆုံးဖြစ်တာဇာတိဘဝတည်ဖြစ်မှုဇာတိဖြစ်ပေါ်လာသည်ဇာတိကြောင့်ကိုခြင်းသိခြင်းဖြစ်ပေါ်လာသည်ဇာတိဆိုတာခုနပြောခဲ့တဲ့အတိုင်းဝိညာဏသလားဖသဝေဒနာတို့အစဖြစ်မှုအဲဒီအစဖြစ်မှုကြောင့် အလယ်ပိုင်းအိုခြင်း နောက်ဆုံးသေခြင်းအဲအလယ်ပိုင်းအိုခြင်းကဝိညာဏသာကဖသဝေဒနာဖြစ်တိုင်းဖြစ်တိုင်းဥဒါတော့ရှိတော့ရှိပါဒါပေမဲ့လည်းဒီမှာဥချင်းသိချင်းပြောတာကတော့လောကအထင်ရှားဥဒါတွေကိုရည်ပြီးပြောပါတယ်။ဘိုးကြီးဖွားခြင်းနေရာချင်းအဲလိုဥဒါသေးတာကလည်းနောက်ဆုံးသေးတာကိုရည်ပြီးတော့ပြောပါတယ်နောက်ဆုံးပြည့်တယ်။သိတိုင်းသိတိုင်းဥပတိချင်းခြီကဥချင်းပဲဘင်္ဂပြည့်ချင်းအဲ့ဒါကိုတော့မဆိုလိုဘူးပါ။ နောက်ဆုံးသေခြင်းဆိုတာကိုဆိုလိုပါတယ်ဥခြင်းသေခြင်းဆိုတာအဲကြောင့်ဇာတိကြောင့်ဥခြင်းသေခြင်းဖြစ်ပြီးဥခြင်းဆိုတာလည်းဝိညာဏသာဖသဝရဏတိသကထကဖြစ်ပြီးတော့အဲသံဖြူခြင်းသွားကျူခြင်းစသည်ဖြင့်သင်ကြားပြီးတော့နေတဲ့ဥယုတ်တယ်နာကတော့သိမထင်ကြဘူးနာကတော့ငငယ်ကတော့တတိတည်းမကောင်းမိခြင်းမိတ်อืม အဲစိတ်တွေအရင်ကလိုထက်ထက်သာနာမရှိနှောင်နှောင်နှင်းနှင်းဖြစ်အဲဒီလိုသာထင်ကြတယ်နာကတော့ယုံများလို့ဦးတဲ့သဘောသိမထင်ကြဘူးလောဘတို့ဘာလို့ဆိုလို့ရှိရင်ဦးတယ်လို့တန်းရှိငငယ်ရရပုဂ္ဂိုလ်တွေလောဘလူချင်းမှုနေတဲ့မှုသာယာမှုတွေဟာဖြစ်လာအရွယ်ကြီးတော့လည်းပဲသူကသက်သာလာတာမဟုတ်ဘူးသူကလည်းလောဘတွေဒီလိုပဲလူချင်းမှုနေတဲ့မှုသာယာမှုတွေဖြစ်တာမျိုးအပြင်းလာသို့တော်လည်း ရုပ်ကအင်အားနည်းလို့ကာမဂုဏ်နဲ့ပတ်သက်ပြီးတော့တာယာမှုတော့နဲတာများတော့နဲသွားတယ်ဒေါသကြတော့လည်းမနည်းဘူးဒေါသတော့ဖြင့်နည်းတယ်တမ်းကြည့်ဘူးငငယ်ရွယ်လူတွေစိတ်ဆိုးရတယ်လို့ပဲကြီးတဲ့ပုဂ္ဂိုလ်တွေကလည်းစိတ်ဆိုးရတာပဲရွယ်ကြီးရင်ပိုးပြီးတော့စိတ်တူတာသေးတယ်ငငယ်တုန်းကတော့နည်းနည်းသူကငယ်သေးတယ်ဆိုတဲ့အနေနဲ့သိခန္ဓာသေးတယ်ကြီးသွားပြီဆိုလို့ရှိရင်ကြီးတဲ့ပုဂ္ဂိုလ်ကဘယ်သူမှသိမကောင်သူကကြီးနေတာဟုတ် အဲပြုံးနေပြုံးနေစိတ်ဆိုးရတယ်ဒေါသတွေရော့တယ်တော့အိုရတော့မရှိဘူးဒီဥစ္စာတွေကတော့ရုပ်ကတော့အိုခြင်းသဘောထင်ရှားတာပဲမအိုအောင်ဘယ်မှမတတ်နိုင်ဘူးဒါနဲ့ကြူတာတော့သွားကြူတာတော့အကြီးကြီးတွန့်နေတာတော့ပထမငယ်ရွယ်ကဆိုလို့ရှိရင်မျက်နာတွေပါလေညာပြည့်ဖြိုးလို့ပြောင်းလို့တန်ရှင်းလို့နေတဲ့ဇာတာဇာတော့ဘိုးကြီးဖွားကြီးဖြစ်သွားတော့ဟာမကြပါဘူးသဘောကဟာမကြပါဘူးကြီးရ ။ဒါကြောင့်အသက်ရှိနေတယ်လည်းအဲဒီတော့အူကြီးဖြစ်နေရတာတော့သိနေရမကြဘူး။မအူကအဲတော်ရုံသိရုံပဲကောင်းတယ်။ဦးခြင်းဦးခြင်းပြီးနောက်ဆုံးကြသေခြင်းဖြစ်တယ်တဲ့။အဲဒီဦးခြင်းသေခြင်းအကြောင်းပြုပြီးတော့ဆင်းရဲတွေလည်းအများကြီးဖြစ်တာပေါ့လေ။အဲဒါတွေကိုပေါ်လွင်အောင်လို့ဇာတိကြောင့်ဦးခြင်းသေခြင်းဖြစ်ပေါ်လာပြီတဲ့။ဘဝတိုင်းဘဝတိုင်းဒီလိုဖြစ်ရတာပဲ။ ဘဝအသေးဖြစ်မိရင်မအိုးအောင်မသေးအောင်ဘယ်နဲ့မှမတတ်နိုင်ဘူးဒီနေ့ကျရင်ကိုယ်ကသေးရလိမ့်မည်အရွယ်ကြီးတဲ့ပုဂ္ဂိုလ်တွေကသေခြင်းနဲ့ပြီးပြီအငယ်တဲ့ပုဂ္ဂိုလ်တွေတော့မထင်ရှားဘူးပေါ့လေဒါလည်းသူတို့လည်းပဲငငယ်နဲ့ပြည်သားတွေကလည်းအများကြီးရှိတာပါပဲဒါရင်မကဘူးတဲ့ဆိုရင်ကုဆွေးခြင်းငိုကြွေးခြင်းကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းစိတ်ပြင်းစွာပူပန်ခြင်းတို့လည်းဖြစ်ပေါ်လာကြပြီအဲ့ဒီမှာ ဆိုရင်ပူဆွေးခြင်းဆိုတာပဂရိပုဂ္ဂိုလ်တွေကတော့ငါဆိုရင်ပူဆွေးတယ်သူကဆိုရင်ပူဆွေးတယ်ပုဂ္ဂိုလ်အနေနဲ့ဒီလိုထင်တာပေါ့မဟုတ်ဘူးတဲ့ဆိုရင်ပူဆွေးခြင်းသဘောမျှပဲဒုက္ခိတမဖြစ်တဲ့သဘောပဲအဲညာတိယတနာဆွေမျိုးတွေပြည့်စည်ခြင်းဘောဂပြဒနာစီစဉ်ဥစ္စာတွေပြည့်စည်ခြင်းရောဂပြဒနာအနာယောဂဆိုနှိမ့်ဆက်ခြင်းသီလပြဒနာသီလပြည့်စည်ခြင်းဒိဋ္ဌိပြဒနာအယူပြည့်စည်ခြင်းဆိုပြဒနာတရား၅ပါးဒီပြင်လည်းပဲ ဆိုရင်ဘူးဆွေးစရာအနိဋ္ဌာယံအကြောင်းနေနဲ့တွေ့တဲ့အခါမှာတဲ့ဆိုရင်ရင်ဘူးဆွေးခြင်းဖြစ်တယ်အဲငိုကြွေးတာလည်းဒီတိုင်းပဲငိုကြကြည့်တဲ့အခါကျငိုကြွေးခြင်းဖြစ်တယ်ဒါကတော့အများအားဖြင့်ဆိုလို့ရှိရင်ကိုယ်နဲ့ရင်းနှီးတဲ့ပုဂ္ဂိုလ်တွေသိရပြည့်တဲ့အခါကလာငိုကြတာပေါ့လေမျိုးသမီးတွေလောကကပို့ပြီးတော့ငိုရတယ်မျိုးသားတွေကတော့ဆင်းရဲနေတာနဲ့ မငိုပဲနိုင်နေမယ်ဆိုပြေပြီးတော့နေလို့ရသေးတယ်ဒါလည်းမျက်ွယ်တော့ချုပ်ငူရတာပါပဲကိုဆင်းရဲခြင်းဆိုတာကတော့အခုလောလောဆယ်မှာလည်းရှိတာပဲကိုရဲညောင်းညာပူပင်နာကျင်ကြိုက်ခဲရာရာခံခဲတာတွေကျမ်းမာနေပါလေဆိုတဲ့ပုဂ္ဂိုလ်တွေလည်းအဲ့ဒါတွေရှိတာပဲမကျမ်းမာတဲ့ယောဂတွေဖြစ်တဲ့ခါကျတော့ကိုဆင်းရဲတွေသိညာတာပေါ့ဒီဥစ္စာတွေအများကြီးပဲသိဆင်းရဲကတော့လည်း ကိုယ်လိုတိုင်းမပြည့်လို့ချင်းစိတ်ဆင်းရဲတွေပေါ့ပြည့်လို့ပဲအများကြီးပါစိတ်ဆင်းရဲတွေကလည်းပဲကာမကောင်းအကြောင်းမသိတဲ့ပုဂ္ဂိုလ်တွေမှာတသက်တာလုံးချမ်းသာသာရလို့တရားမကြည့်ရပါဘူးစိတ်ဆင်းရဲနေရတာများတာပဲစိတ်ကျဉ်းစွာပူပန်ခြင်းတဲ့ပြီးမှဖြစ်ရလေခြင်းဆိုပြီးတောက်တခေါက်ခေါင်းနဲ့ပူပန်နေတာတွေဖြစ်ကြဖြစ်ကြတယ်တဲ့အဲ့ဒါတွေကတော့ဘဝတိုင်းဘဝတိုင်းနဲ့မဆိုင်ဘဝတိုင်းဘဝတိုင်းအကုန်ဖြစ်တယ်လို့မဆိုနိုင်ဘူး ယမလောကမှာဆိုရင်ဆွေးရင်ဘူးဆွေးခြင်းကိုကြွေးခြင်းကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းစိတ်ပြင်းစွာပူပန်ခြင်းတို့ဒါတွေဒီမှာမှမရှိဘူးဒါတွေကတော့သူတို့မှမရှိဘူးနတ်ပြည်လောကတွေမှာလည်းပဲဒီတချို့ဟာတွေကမရှိဘူးဒီကိုဆင်းရဲခြင်းဆိုတာမရှိသလောက်ပဲကိုဆင်းရဲဆိုတော့ကသိဆင်းရဲတော့လည်းရှိတာနည်းနည်းရှိပါတယ်ဆိုရင်ဘူးဆိုခြင်းကိုကြွေးခြင်းလည်းပဲထိုက်တဲ့ရောက်သူလည်းပဲရှိမှာပါပဲဒါတော့သိလာမယ်မဟုတ်ဘူး အဲလူပြည်လောကမှာလည်းပဲကံကံကြိုးပဲကောင်းလို့ဆွေးရင်ပူဆွေးစရာတွေမရှိလို့မဆွေးရင်ပူဆွေးရပဲနဲ့နေရတဲ့ပုံစံတွေဒီလိုလည်းရှိပါလားငိုရအကြောင်းမရှိတော့မငိုရဘူးကိုဆင်းရဲဆိုတာတော့ဖြင့်လုံးလုံးကင်းမယ်တော့မဟုတ်အနေနဲ့များတော့ရှိမှာပဲသိဆင်းရဲကလည်းပဲကင်းလာမယ်တော့မဟုတ်တော့သို့တော်လည်းကံကောင်းတဲ့ပုဂ္ဂိုလ်တွေမှာနည်းတယ်ပေါ့လေဟာကိုဆင်းရဲသိဆင်းရဲတွေနည်းသိပြင်းစွာပူပန်ခြင်းဆိုတာလည်းပဲကံကောင်းတဲ့ပုဂ္ဂိုလ်တွေမှာ အဖြစ်နဲ့လုံးလုံးဖြစ်ခဲ့ရင်လည်းနေနိုင်ပါလေ။ဒါကြောင့်မို့သူတို့ကပြီးတာသူတို့အင်္ဂါတဲ့ထည့်မှာဘူး။ဦးချင်းတွေ့ချင်းဒီတဲ့သရမရဏဦးချင်းတွေ့ချင်းငါ12ပါးဒီနဲ့တွေ့ထားတယ်။ဆိုရင်ကုဆွေးချင်းတွေကတော့ဘွာတိုင်းဘွာတိုင်းပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းနဲ့မဆိုင်လို့တဲ့ဒါတွေကိုအင်္ဂါတဲ့ထည့်မှာဘူး။သို့တော်လည်းလူပြည်လောကလူဘဝမှာတော့ဒါတွေဖြစ်တတ်တဲ့ဥစ္စာတွေကြီးတဲ့ပါပဲ။ ဤပုံဤနည်းဖြင့်ချမ်းသာနဲ့မရောမကျဆင်းရဲစုသက်သက်သာဖြစ်ပေါ်လေရှိသည်တဲ့ဒါလောကမှာအများသောတ attva တွေကတော့ငါပဲသူပဲလို့ထင်နေကြတယ်အာမြင်တာငါကြားတာငါနာနာစားတာသိတိတာငါသိကုသနာကြာတိတာငါကိုချမ်းသာတွေသိချမ်းသာတွေဖြစ်နေတာငါပဲကိုစင်းစိတ်ဖြစ်နေဖြစ်တာငါပဲ အဲစိတ်ကူပန်းနေတာလဲငါပဲလို့ထင်ကြမှန်တော့ငါတွေမဟုတ်ဘူးတဲ့ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးဆင်းရဲစုတက်တက်ပဲဝိညာဉ်နာဥဒလာဝရဏသာသဝေရဏဒါတွေလည်းပဲဖြစ်ပြီးပြည့်တော့ဆင်းရဲစုတက်တက်ပဲอืมပြီးတော့တဏှာဥပါဒဘဝဆိုတာလည်းပဲဖြစ်ပြီးပြည့်တဲ့တရားတွေဆင်းရဲစုတက်တက်ပဲတဲ့ဓာတုဇာမရဏဝူခြင်းသိခြင်းအဲဘဝသိခြင်းဝူခြင်းသိခြင်းဒါတွေကတော့ထင်ရှားပါအဆင်းရဲတွေမှာ ဆိုရင်ပူဆွေးခြင်းစသည်တွေလည်းအကုန်လုံးဆင်းရဲကြီးတယ်ပဲဒါတွေဟာဘဝတိုင်းဘဝတိုင်းအသစ်အသစ်ဖြစ်ပြီးတော့တွေ့နေရတာတွေဆင်းရဲစုသက်သက်ဖြစ်နေတာလေတဲ့အဲ့ဒါတွေဆင်းရဲစုသက်သက်ထင်ရလားမထင်ရလားကိုယ့်ကိုစဉ်းစားကြည့်ရမှာပါများတော့ရင်မထင်ဘူးလို့ဆိုတာတယ်သာဝိကျမ်းဂန်တွေကပြောလို့ဒါပဲဆင်းရဲတယ်လို့ဆိုရတာသူကဆင်းရဲတယ်မထင်ဘူးချမ်းသာတယ်လို့ထင်နေတယ်။အင်းသာဝိကျမ်းကတတ်တဲ့ပုဂ္ဂိုလ်တွေတောင်မှဆင်းရဲလို့မထင်ဘူး။ တချို့ကနိဗ္ဗာန်ရောက်တော့တောင်မှယုတ်ယုတ်ထုဏတုနဲ့ရှိနေစီခြင်းသေးတာအဲဒီယုတ်ထုဏတုနဲ့ရှိကျင်တာကသူတို့ချမ်းသာခြင်းလို့ယုတ်တင်တာလေးကိုအဲယုတ်တင်တာလေးရှိကြတဲ့ဆင်းရဲတော့တာပေါ့အဲယုတ်ထုဏတုရှိနေလို့ရှိရင်ဖြင့်ဇာတိအထူးလည်းရှိမှာပေါ့ဘဝတည်ဖြစ်ရမှာမဖြစ်ဘဲနဲ့ပဲအကြည့်မလဲလို့အဲတော့ဇရာအထူးလည်းဥပါဒလည်းရှိရမှာဒေတာလည်းရှိရမှာဆိုရင်ဘူးဆိုရတယ်လည်းရှိအောင်မှာအဲ့ဒါတွေကိုတချို့သာပေကျမ်းကဆရာတော်ကြီးတွေပါပဲ။ အဲနိဗ္ဗာန်မှာယုတ်ထုနာလူရှိပြီးတော့နေတယ်ဆိုပြီးတော့ဒီလိုကျမ်းဂန်တွေပါတယ်တော့ကြီးဆိုတာရှိတာပဲဒီတော့အဲဒီလိုဆရာတော်ကြီးတွေတောင်မှဆင်းရဲမရှင်လို့ရှိရင်တာမာပုဂ္ဂိုလ်တွေထင်ဖို့ခဲရင်တာပေါ့သူစားဟာဝိပဿနာရှုနေတဲ့ယောဂီပုဂ္ဂိုလ်တွေကြတော့ဝိပဿနာညာကောင်းကောင်းဖြစ်နေတဲ့အခါမှာဆင်းရဲစုကြီးတယ်ပဲဆိုတာထင်တယ်မှတ်တိုင်းမှတိုင်းကဖြစ်ပြနေတဲ့သဘောကြီးတယ်မှတ်ပြရတာလည်းဖြစ်ပြမှတ်ပြနေတာလည်းဖြစ်ပြ ဘာမှကောင်းတဲ့ဥစ္စာမဟုတ်ဘူးဆင်းရဲကြီးတယ်ပဲလို့ရှင်ရှင်ရတယ်ဖြစ်နေအဲဒီလိုထင်တဲ့အခါမှာအပြည့်မြင်ပြီးတော့ညင်းငွေတာဒီလိုရုပ်တင်တာလေမဖြစ်တာကကောင်းတာပဲရုပ်တင်တာလေလုံးလုံးမရှိတာကောင်းတာပဲတဲ့နိဗ္ဗာန်ရုပ်တင်တာလေမရှိတဲ့နိဗ္ဗာန်ကိုသူကအလိုရှိတာလေမုံစိတုမြတ်တယ်ညာလွံ့မြောက်ခြင်းလာပြီတဲ့လွံ့မြောက်အာထုတ်သင်္ခါရုပ္ပခဏ်ဖြစ်ပြီးနောက်ဆုံးကြရင်ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့သိရတယ် အဲ့ဒါကတကယ်အားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေမှာကိုယ်ပိုင်ဉာဏ်နဲ့သိဖို့အဲ့ဒီလိုသိအောင်လို့အားထုတ်ရတာကဲအစကလည်းစပြီးတော့ဆိုလဲကြောင်တစ်ခေါက်လောက်တော့အဝိဇ္ဇာကြောင့်ဝိဇ္ဇာကြောင့်အာတုံမှုသင်္ခါရတို့ဖြစ်ကြသည်အာတုံမှုသင်္ခါရတို့ဖြစ်ကြသည်သင်္ခါရကြောင့်သင်္ခါရကြောင့်ဘဝသည်ဝိညာဉ်ဖြစ်သည်ဘဝသည် ကြောင့်နာယုတ်ဖြစ်သည်နာယုတ်ကြောင့်အာယနာ6ပါးဖြစ်သည်အာယနာကြောင့်ဟတ္တဖြစ်သည်ဟတ္တကြောင့်သံဃာမူဝေဒနာဖြစ်သည်ဝေဒနာကြောင့်ဝေဒနာကြောင့်နာဖြစ်သည် ကြောင့်ဆွဲလမ်းမှုဥပါဒံဖြစ်သည်ဥပါဒံကြောင့်အကြောင်းကံဘဝဖြစ်သည်အကြောင်းကံကြောင့်ဘဝသည်ဖြစ်မှုသာတိပေါ်လာသည်သာတိကြောင့်ကိုခြင်းသိခြင်းပေါ်လာသည်သိရင်ဘူးဆွေးခြင်း စွာပူပန်ခြင်းတို့ဖြစ်ပေါ်လာကြသည်ဒီပုံဤနည်းဖြင့်သန္တာနှင့်မရောမရှဲအင်းရဲ့သုတသက်သာဖြစ်ပေါ်လျက်ရှိကြသည်အဲ့ဒါပြင်တာဆင်းရဲသုတသက်ပဲတဲ့ညာနာပုဂ္ဂိုလ်မှာ ပရိနိဗ္ဗာန်သုရိမနောက်ယုံနာအသိမရှိဘဲနဲ့ငြိမ့်သွားတာလဲဆင်းရဲဆုသက်တဲ့ငြိမ့်တာပုဂ္ဂိုလ်သားတော်ကကြောက်သွားတာမဟုတ်အစလည်းပုဂ္ဂိုလ်သားတော်ကလည်းမကြည့်ဘူးယခုဖြစ်နေတာလဲယုံနာဖြစ်ပြီးဆင်းရဲအဆုသက်သက်ပဲချင်းချုပ်ငြိမ့်နေဆိုတဲ့အခါလည်းပဲယုံနာဖြစ်ပြီးဆင်းရဲဆုသက်သက်ကငြိမ့်သွားပြီအဲ့ဒါကိုသဘောပေါက်အောင်ဆင်းရဲဆုသက်သက်သာဖြစ်ပေါ်လေရှိရည်ကေဝလတဒုက္ခခန္ဓာကကေဝလတသက်သက် ဒုက္ခခန္ဓာကဆင်းရဲစုဆင်းရဲစုတက်တဲ့သမှုရရောဟောဒီဖြစ်ချင်းပါပဲပုဂ္ဂိုလ်သားတော်ဖြစ်တာမဟုတ်ပါဘူးတဲ့အဲဆင်းရဲငြိမ်းတဲ့ခါကာလကျတော့ကေဝလတဒုက္ခခန္ဓာကဆင်းရဲစုတက်တဲ့နိရောဓဟောဒီချုပ်ချင်းဖြစ်ပါတယ်ချုပ်တာပါပဲပုဂ္ဂိုလ်သားတော်ချုပ်တော့တာမဟုတ်ပါဘူးတဲ့ အောက်ကဆောင်းဖို့လဲဆိုကြအောင်အမှန်မသွားမှန်မြင်ကဝိဇ္ဇာကြောင့်ဝိဇ္ဇာကြောင့်သံဃာလိမ့်တို့သံဃာလိမ့်တို့ဒီမျောကိုလေဒီမျောကိုလေဘုံမျိုးမှုကံဘုံမျိုးမှုကံသူစီမံ၍စီမံ၍ဝိညာဉ်တွေစဝိညာဉ်တွေစနာယုတ်ကလျက်နာယုတ်ကလျက်၆ရအာယတနာ၆ရအာယတနာ တာ6ဖြာသေရနာကြောင့်သေရနာကြောင့်ငါ6တံပါရဏိပါရဏိသိရန်ကြောင့်သိရန်ကြောင့်သံသင်လောင်း၏သံသင်လောင်း၏ကိုကောင်း လောက်ပဲကွာပါတယ်။အဲဒီတော့သစ္စုပ္ပန်အကြောင်းနဲ့အနာကအကျိုးမနေ့ကပြောခဲ့တယ်အဲဒီကစပြီးတော့ပြောရမယ်။ခံစားပြီးတွေ့တတ်မဲ့ခင်မင်းညီတို့ပြုညာကောင်းစားနေခြင်းဝင်စားဆွဲလန်းရော်ရန်ပြုလင်နောင်ဘဝဖြစ်ရသာတိပင်ခံစားတဲ့ဝေဒနာအကြောင်းပြုပြီးတော့တမ်းမဲ့ခင်မင်းနဲ့တဏှာဖြစ်လာတယ်တဏှာဖြစ်တော့ဥပါဒံဖြစ်တယ်ဥပါဒံဖြစ်တော့ဘယ်လိုဖြစ်တော့ညီတို့ပြုညာကောင်းစားနေခြင်း ဝင်စားဆွဲလန်းတယ်ဘယ်လိုလုပ်ရင်နေရာကျမှာပဲဘယ်လိုလုံးမှကောင်းမယ်လို့အဲဒါမျှော်လင့်ပြီးတော့ဆွဲလန်းတယ်ဆွဲလန်းတော့ဆွဲလန်းတဲ့အတိုင်းရော်ရမှန်းဆပြီးတော့ပြူတယ်အကုသိုလ်ကအကုသိုလ်ကဖြစ်ကာမဘဝဖြစ်အဲဒီလိုဆိုလို့ရှိရင်နောင်ဘဝဖြစ်ရနောင်ဘဝဖြစ်ဖို့ပဲနောင်ဘဝဆိုတာအခုကရဲ့ဘဝလေးနေမဟုတ်ဘူးအဲဒီကံတွေကများရင်များတော့ဘဝတွေအများကြီးဖြစ်နေတယ် အကုသိုလ်ကံတွေဆိုရင်တော့အကုသိုလ်ကံတွေများရင်များတော့ဘဝပေါင်းများစွာဖြစ်သွားနိုင်တယ်ကုသိုလ်ကံတွေကလည်းပဲအဲများရင်များတော့ဘဝပေါင်းများစွာဖြစ်နိုင်တယ်မခုနိဗ္ဗာန်မရောက်သေးညာနာမရှိသေးရင်ဘဝတွေလို့ကောင်းမြတ်သောဘဝတွေဖြစ်သွားမှာကုသိုလ်ကံကတော့အာကုရပါတယ်။ဒါအဲ့ဒါလေးဆိုရအောင်လို့ခံစားပြီးတွေ့။တမဲ့ခင်မင်းဤသောပြုညာဤသောပြုညာ သာမည်ဖြင့်ဝင်စားဆွဲလာရောရန်ပြုလင်သောဘဝသောဘဝပြရဇာတိပင်ပြရဇာ ပါတိဖြစ်ရင်ဇာမရဏတွေခုနဖြစ်ပုံလေးဒါလေးလည်းဆိုလိုက်အောင်ဘဝဇာတိဘဝဇာတိရှိကြလင်ရှိကြလင်ဘုသေပူဆွေဘုသေပူဆွေဘုကျွေထုတ်ခြင်းဘုသေထုတ်ခြင်းဘုစိတ်စင်ရဲ့ဘုစိတ်စင်ရဲ့သံပဲပူပင်သံပဲပူပင်ဘုတိယဘုတိယဘုဝဆင်းရဲပင်ဘုဝဆင်းရဲပင်အဲဟိုကအကျယ် မြန်မာပြန်နဲ့အသေးပဲအတူတူပါပဲငငါးပြတူတာတစ်ခုပါပဲအဲဒီတော့ဒိသသမုပ္ပါဆက်ကိုဆက်လင်္ကာလေးရှိတယ်နော်မူလနှစ်ပြားဒွေသစ္စာဒွေသစ္စာမှာမူလနှစ်ပါးရှိတယ်သစ္စာကနှစ်ပါးတဲ့အလွာက၄ဓာတ်ဝုက300အစက300အင်္ဂါ7ဝါကာလ30 20ချင်းရာအလုံး7မျိုးရှိတယ် အဲဒီရှင်မျိုးဒီဆက်ဝိုင်းထဲမှာပါတယ်မူလနှစ်ပြားဒီသိုးမဟုတ်လို့ဒါမူလနှစ်ပြားကရှေ့ပိုင်းကရှေ့ပိုင်းဆက်ကအဝိဇ္ဇာနဲ့အဝိဇ္ဇာကမူလပဲအဝိဇ္ဇာကြောင့်ပြုပြီးတော့သင်္ခါရဖြစ်သင်္ခါရကြောင့်ဝိညာဉ်နာဥဒ္ဒနာဖတ်တာဝေဒနာဖြစ်ဒါရှေ့ပိုင်းဆက်ပြီးသွားရဲ့နောက်ပိုင်းဆက်ကဝေဒနာမိပြီးတော့တဏှာဖြစ်တယ်တဏှာမူလပဲတဏှာရင်းကလည်း တဏှာဖြစ်ပြီးဥပါဒံကာမဘဝဖြစ်ကာမဘဝဖြစ်ပြီးဇာတိဇရာနာရဏဖြစ်သွားပြီအဲဒါခြေပိုင်းဆက်ကအဝိဇ္ဇာနောက်ပိုင်းဆက်ကတဏှာအဲမူလနှစ်ပြားတဲ့ဒိသသမုပ္ပါဒေဒေသနာနီးပေါ့လေဒေသနာနီးရာချင်းမူလနှစ်ခုရှိတယ်ဒါပေမဲ့လို့အဝိဇ္ဇာတစ်ခုတည်းနဲ့လည်းပဲ စက်မလဲပါဘူးဆိုတာတဏှာပါတာပါပဲတဏှာတစ်ခုတည်းနဲ့လည်းမလဲပါဘူးဝိဇ္ဇာပါတာပဲဝိဇ္ဇာဖြစ်ရင်တဏှာဖြစ်တာတဏှာဖြစ်ရင်ဝိဇ္ဇာဖြစ်တာဝိဇ္ဇာကမသိပြီဆိုရင်တဏှာကသာနေတဲ့တာပဲအဝိဇ္ဇာကမသိမှပဲတဏှာကသာနေတဲ့တာတဏှာဖြစ်တယ်ဆိုရင်ဝိဇ္ဇာဖြစ်တာဝိဇ္ဇာဖြစ်ရင်လည်းတဏှာဖြစ်တာပဲသွဲရပါပဲဒါပေမဲ့လို့ဒေသနာနည်းအားဖြင့်ခြေပိုင်းကိုအတိတ်အတိတ်ကဖြစ်ခဲ့တဲ့အကြောင်းအရာတွေကိုဝိဇ္ဇာကစပြီးတော့ဟောတယ်သစ္စုပ္ပံအကြောင်းအရာ နောက်ဘဝဖြစ်ဖို့ယခုပစ္စုပန်အကြောင်းကိုပြတယ်တဏှာကစပြီးတော့ပြတယ်ဒါကြောင့်မို့အဝိဇ္ဇာမူလတစ်ခုတဲ့တဏှာမူလတစ်ခုမူလနှစ်ဖြာတဲ့ဒီသောသမုပ္ပါဒေသနာမှာမူလနှစ်ဖြာပါပြီဝိဇ္ဇာပစ္စယသင်္ခါရမှာဝိဇ္ဇာမူလနာပစ္စယဥပါရဏမှာအဲတဏှာမူလမူလနှစ်ဖြာပါပြီဒွေပစ္စာမှာပစ္စာနှစ်ခုပါတယ်တဲ့ဒီကနေ့ ဒုက္ခသမုဒယနိရောဓမေဃသစ္စာ၄ပါးရှိတဲ့ညာနိရောဓမေဃတော့ပဋိစ္စသမုပ္ပါဆက်ထဲမှာမပါဘူး။အင်းနိရောဓမေဃဆက်ကလဲတာကိုဘဝတူဖြစ်တာလေ။အဲဒါနိရောဓမပါဘူးဒီထဲမေဃမပါဘူး။ဘာပါနေလဲဆိုဒုက္ခနဲ့သမုဒယပဲ။အဲဒီအတိတ်ကာလကဖြစ်ခဲ့တာကသမုဒယသစ္စာပဲ။ဒီခုပြစ္ဆုတ်ပံအကျိုး၅ပါးကဒုက္ခသစ္စာပဲ။သမုဒယသစ္စာနဲ့ဒုက္ခသစ္စာ။အဲသမုဒယသစ္စာဘာတွေလဲဆို အဝိဇ္ဇာသစ္စာသင်္ခါရဒီနှစ်ခုပဲအဝိဇ္ဇာကိုယူလိုက်တော့တဏှာဥပါဒအဲဒီဒီကိလေသာတွေလည်းပါသွားတယ်ဗျာကိလေသာဝတ်တယ်လို့ကိလေသာကို၃ပါးအဝိဇ္ဇာတဏှာဥပါဒကိလေသာကို၃ပါးနောက်သင်္ခါရဖြစ်တယ်ဆိုလို့ရှိရင်ကာမဘဝဘဝလည်းပါသွားပြီအဲရှင်းဖို့ကအာထုတာသင်္ခါရနောက်ဆုံးပြင်းရောက်တာကကာမဘဝဆိုတာတွဲရတယ်ကာမဘုကအဲ့ဒါနှစ်ပါး သင်္ခါရနဲ့ကာမဘဝအဲ့ဒါတခုစီရည်တွက်လို့ရှိရင်၅ပါးရှိတယ်ဝိဇာရဏဥပါရံကိလေသာဝက၃ပါးသင်္ခါရကာမဘဝကာမဝက၂ပါးအဲ့ဒါအတိတ်အကြောင်း၅ပါးတဲ့တခုဘဝဖြစ်ဖို့ရအခုကပြိစေကစားပြီးဝိညာဏသနာဖသဝေဒနာဖြစ်ဖို့ရအတိတ်အကြောင်း၅ပါးဆိုတာဒါတွေပဲတဝိုင်းနဲ့တဝိုင်းနဲ့နားလဲအောင်လို့ဆိုတာတဝိုင်းက တို့နားလည်အောင်လို့ကြည့်ရတာအဲ့ဒါသမှုရသစ္စာပဲပြအကုန်လုံးသမှုရသစ္စာတွေကာလအားဖြင့်အတိတ်ကာလတွေတဲ့ဒါတွေအဲသစ္စာအားဖြင့်အတိတ်သမှုရသစ္စာကာလအားဖြင့်အတိတ်ကာလအကြောင်းကတော့အတိတ်အကြောင်းနဲ့၅ပါးအတိတ်အကြောင်း၅ပါးခွဲလိုက်လို့ရှိရင်ကိလေသာဝေနကာမဝုပဲကိလေသာဝုကဝိဇာရဏဥပါဒံ၃ပါးကာမဝုကသင်္ခါရဘဝ နှစ်ပါးပေါင်း၅ပါးအဲဒီတည်းမှာအရင်ကကတော့ဝိဇ္ဇာနဲ့သင်္ခါရကအရင်ကမဲ့မူရင်းအင်္ဂါ12ပါးကြီးတွေ့ရမှာအာမူရင်းအင်္ဂါ12ပါးကအဝိဇ္ဇာသင်္ခါရဒီနှစ်ခုပဲပါဝင်တဲ့အင်္ဂါတွေကတဏှာဥပါဒံကာမဘဝဒါကအဝိဇ္ဇာဖြစ်ရင်တဏှာဥပါဒံပါတော့တာသင်္ခါရဖြစ်ရင်ကာမဘဝပါတော့တာပဲဒါပါဝင်အင်္ဂါက၃ပါးပေါ့လေပေါင်းလိုက်အားလုံး၅ပါးအဲ့ဒါ သမုဒယသစ္စာနောက်ပြီးတော့ဒီကုပစ္စုပန်မှာဝိညာဏသလဖသဝေဒနာဆိုရက်အကျိုးတရား၅ပါးဖြစ်လာတယ်အဲ့ဒါဒုက္ခသစ္စာပဲကာလအားဖြင့်ပစ္စုပန်ကာလအခုလောလောဆယ်ပဲပရိသေကစားပြီးတော့စိတ်ဝิญဉ်တွေဖြစ်လာတယ်ပရိသေကဟာကတော့ဘယ်သူမှမသိပါဘူးပရိသေမပြောနဲ့ကလေးငယ်ငယ်တစ်နှစ်အတွင်းလောက်ကဟာဆိုရင်လည်းမမိတဲ့ပုဂ္ဂိုလ်ရှားတာပဲမသိပါဘူးသူက သင်္ခါနှစ်တောင်မှသိသိတာမဟုတ်ဘူးတော်တော်ကြီးလာမှသိတာတော်တော်ကြီးလာလည်းပဲတရားမရှိတဲ့ပုဂ္ဂိုလ်တွေမှာတော့ပုဂ္ဂိုလ်သားတော်အနေနဲ့ပဲဒီလိုသိနေတာပါပဲတရားရှုမှတ်တဲ့ပုဂ္ဂိုလ်ကြတော့မှအဲဒီမှာဝိညာဉ်နာယုသတာနာဖသဝေဒနာသဘောတရားတွေပဲဆိုတာသိရတယ်မြင်တိုင်းမြင်တိုင်းတကုဝိညာဉ်နဲ့တကွနာယုသတာနာဖသဝေဒနာတွေဖြစ်နေကြားတိုင်းကြားတိုင်းသောတာဝိညာဉ်နဲ့တကွဖြစ်နာနိုင်နာနိုင်ခန္ဓာဝိညာဉ်နဲ့တကွဖြစ်တယ် အရာကစပြီးတဲ့ဇီဝဝိညာဉ်နဲ့တကွာဖြစ်တယ်။ကိုယ်ကတွေးထီတိုင်းကာယဝိညာဉ်နဲ့တကွာဖြစ်တယ်။သိကုသနာကြံပြီးတိုင်းမနောဝိညာဉ်နဲ့တကွာဖြစ်တယ်။အဲဝိညာဉ်က6ပါး။အဲဒီဝိညာဉ်6ပါးနဲ့တွဲဖြစ်တဲ့ဖသဝေဒနာပညာစေရနာဆိုတဲ့စသဖြင့်တရားတွေကနာတရားတွေသူတို့နဲ့တပေါင်းနဲ့ဖြစ်တဲ့ယုတ်ယုတ်တရားတွေလည်းပါတယ်ဗျနာနဲ့ယုတ်ယုတ်မရှိဘဲနဲ့တော့မဖြစ်နိုင်ဘူးဝိညာဉ်အဲဒီမှာသက်ခါရမျက်စိအဲမြင်တယ်ဆိုလို့ရှိရင် တက်ခါယရဏပါတာကြားတယ်ဆိုရင်သောတာယရဏပါတာအဲဒီမှာအာယရဏကရုပ်အာယရဏက၅ပါးမနာယရဏတစ်ပါးပါဆိုရင်မနာယရဏကလည်းပါတာပါပဲသူကတစ်ပါးထက်တယ်6ပါးသေကုသနာကြံနေတဲ့ခါကာလတော့မနာယရဏပဲဟိုအာယရဏတွေမသင်ချောင်းနောက်မြင်နေကြတဲ့တွေ့နေတာကဖတ်တာက6ပါးမြင်နေကြတဲ့အာယုံခံစားတာဝေဒနာကလည်း6ပါးအဲအဲ့ဒါတွေကို တစ်ခုစီတစ်ခုစီတွဲလိုက်လို့ရှိရင်ဝိညာဉ်နာယုတ်သာလယနာသာသဝေဒနာဒီသသမုပ္ပါဒေနာအစဉ်အားဖြင့်ယခုပစ္စုပန်မှာမြင်နိုင်ကြတဲ့ဖြစ်နေရတာတွေကဘာတွေတော့ဆိုရင်ဝိညာဉ်နာသာလသာသဝေဒနာဒီ၅ပါးသောတရားတွေတဲ့အခုကျူတရားတွေအဲ့ဒါရှင်းဘုရားကပြုခဲ့တဲ့အဝိဇ္ဇာသင်္ခါရတဏှာဥပါဒံကာမဘဝဆိုတဲ့အတိတ်ကြောင့်၅ပါးကြောင့်ယခုဘဝပြိတ္တိကစပြီးတော့ဖြစ်နေတာသေပြီဖြစ်ဖြစ်သွားမှာပေါ့ဒီဘဝမသေးခင်အတွင်း အဲဒီကြောင်းကြောင်းပဲဖြစ်နေအကျိုးတရားဝိညာဏသရဖသဝေနာကုပဒနာရှိရတာအဲ့ဒါတွေရှိနေရတယ်တော့ကျွန်တော်ပြောအောင်အဲဝိညာဏသရဖသဝေနာဖြစ်တယ်ဆိုတော့ပထမဆုံးစဖြစ်တာဇာတိပဲယခုတဖြည်းဖြည်းအိုးနေရတာတွေသရာတွေနောက်ဆုံးကျရင်တည်ရစိတ်ကလေးဖြစ်မယ်မရဏတဲ့ဇာတိပြမရဏလည်းပါတယ်တဲ့အဲဒါပါဝင်အင်္ဂါကနှစ်ပါးပါတော့ဇာတိနဲ့သရမရဏနှစ်ပါး မူရင်းအင်္ဂါကဝိညာဉ်သနာဖတ်တာဝေဒနာ၅ပါးအဲဒီ၅ပါးဒီကနေ့ဇာတိဇာမရဏဇာတိဇာမရဏဟာဒီ၅ပါးပဲအဲဒါသစ္စုပ္ပံအကျိုး၅ပါးခေါ်တယ်တဲ့အခုလောလောဆယ်မှာမြင်နေကြတဲ့ဖြစ်နေတာကြာအကျိုး၅ပါးသစ္စုပ္ပံအကျိုး၅ပါးဘာကြောင့်ဖြစ်နေသေးကပြုခဲ့တဲ့ကာညောင်းဖြစ်တာလေကုသိုလ်ကာညောင်းကောင်းတာတွေမြင်ကြတခါတည်းအကုသိုလ်အကျိုးပြုလို့မကောင်းတာမြင်ကြရတယ်လည်းရှိတယ် အဲ့ဒါဝိညာဉ်သောသာသာဝေဒနာတွေပြင့်တာပစ္စုပန်အကျိုး၅ပါးကာလအားဖြင့်ဒီခုပစ္စုပန်ကာလပဲသစ္စာဖွဲ့လိုက်ရင်ဉာဏ်နဲ့ကြားလိုက်ရင်ဒုက္ခသစ္စာတွေဆင်းရဲတွေအဲဒီလိုလားဒုက္ခခန္ဓာလားဆိုရင်ဆင်းရဲသူသက်သက်တယ်ဒါပေမဲ့လည်းဆင်းရဲတယ်ထင်မှုချမ်းသာတယ်ထင်လို့ခက်နေတာလေဥစ္စာอืมပြီးအောင်လို့ဒါအခုဒေသနာရပြောရဟောရတရားတကယ်အားထုတ်လို့ သမာဓိညာကောင်းကောင်းဖြစ်လာတဲ့အခါကျမှဒါတွေဒုက္ခတွေမှန်းသိတာဒုက္ခတွေဒါလည်းပဲအကုန်လုံးဒုက္ခထင်တာအဲဒီကျမှဒုက္ခတွေအကုန်လုံးထင်တာဒုက္ခကိစ္စတွေအကုန်လုံးပိုင်ပိုင်နေနေသိတာအခုဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေဝိပဿနာဉာဏ်ကောင်းတဲ့အခါကလည်းဒုက္ခထင်တယ်ဆိုရင်လည်းယဟနာယဟနာများဒုက္ခထင်တာတော့တော့မရှင်းဘူးတော်တော်ရုံပဲနာဂံထင်တာတော့လည်းမရှင်းသေးဘူးသရဂံထင်တာတော့လည်းမရှင်းသေးဘူး သောတာပန်ဖြစ်ပြီးမှသိတာတော့မရှင်းဘူးသူရှင်ကြီးကသောတာပန်ဖြစ်ပြီးတော့လည်းပဲသရဂံသိတာတော့မရှင်းဘူးသရဂံသိပြီးတော့လည်းအနာဂံသိတာတော့မရှင်းဘူးနာဂံသိပြီးတော့လည်းညာနာသိတာတော့ဒုက္ခသိပုံမှာမရှင်းဘူးဒီကြောင့်မှညာနာရှိမှအကုန်လုံးရှင်းမှာဒုက္ခတွေအကုန်ရှင်းတာဒါကြောင့်ညာနာမရှိသေးခင်မှာသစ္စာလေးပါးသိတယ်ဆိုရင်လည်းသူကဘာယာမှုက ရှိနေသေးတာပဲဒုက္ခတွေကအကုန်လုံးဒုက္ခမဖြစ်လို့ဒုက္ခထင်တာတွေကျမ်းနေလို့တော့ဒါမှမရှိဘူးအဲ့ဒါဒုက္ခသစ္စာကြီးပဲတဲ့ခုမြင်နိုင်ကြတယ်သင်ကြားနေတဲ့တရားတွေဒုက္ခသစ္စာတွေကာလအာရုံပြုစုပံကာလအကျိုး၅ပါးပဲဘာတွေတုံးဆိုလို့ချင်းဝိညာဉ်သနာဖသဝေဒနာအဲတနည်းအားဖြင့်ဇာတိဆိုတာမရဏပဲဇာတိနဲ့ဆိုတာပေါ့လေအခုတော့မရဏတော့မရောက်သေးဘူးမရဏကနောက်ဆုံးကျင်ကြရင်မရဏရောက် အဲ့ဒါကသမုဒယသစ္စာဒုက္ခသစ္စာဒါတစ်ပိုင်းပြီးသွားခြေပိုင်းဆက်ပြီးသွားပြီအဲ့ဒီကနောက်ဝေဒနာပြည့်စရာတဏှာဒီခုပစ္စုပန်ဘဝမှာပဲဝေဒနာမြင်နိုင်ကြတိုင်းနေအကောင်းဆုံးခံစားမှုအကြောင်းပြုပြီးတော့ကောင်းတာတွေကိုသာတတ်မဲ့တဲ့တဏှာတွေဖြစ်လာတာကိုတဏှာဖြစ်ပြီးတော့ဥပါဒံဖြစ်တယ်ကသူမြတ်တဏှာဖြစ်တာမဟုတ်ကိုယ်တဏှာဖြစ်တာတွေဆိုတော့နားမလည်ကြရမရှိပါဘူးဒီဥစ္စာတော့ဒီခေါင်းစဉ်လေးတွေရထားလို့ရှိရင်နားလည်ပါရဲ့ ဒီကျွတ်တရားတွေကသိနေနေတယ်ရောမနေနေဘူးသူကကိုကိုယ်တဏ္ဍာတကယ်ဖြစ်နေတာလေသင်ကြားကြီးပဲကောင်းတာတွေတွေ့ရတွေ့ရကြုံကခံစားရလို့နှိမ့်တဲ့သာမှုဖြစ်တယ်မကောင်းတာတွေတွေ့ရလို့လည်းကောင်းတာတောင်းတာတွေသာပဲဆိုတာသူများမေးနေကြမလို့ကိုယ်တဏ္ဍာတကယ်ဖြစ်နေတာလေလူကြီးကြီးကြီးလူငယ်ကြီးကြီးကလေးတော်မှသူကသိနေတာလေဒါသိနေတဲ့ဥစ္စာလေးကောင်းစဉ်စေတနာကောင်းစဉ်လေးကြားနာတယ်သိနေမှာလေသူက

မူရင်းအင်္ဂါကကာနေအချင်းဆိုရင်ကာမဝုကဘဝကာမဘဝတစ်ခုပဲဒါပေမဲ့လို့ကာမဘဝဖြစ်ရင်သင်္ခါရကပါနေတော့ကာမဘဝနဲ့သင်္ခါရနှစ်ပါးအဲပေါင်းလိုက်လို့ရှိရင်ဒါ၅ပါးဖြစ်သွားတာကိုတဏှာဥပါဒံအဝိဇ္ဇာဘဝသင်္ခါရတဲ့ဒီစုပ်ပန်အကြောင်း၅ပါးအဲဒီလိုကြည့်တွေ့တာဒေသနာထဲမှာဓာတ်ရပါတာတဏှာဥပါဒံဘဝသုံးခုပဲပါတယ် သနာဥပါဒံဖြစ်တယ်ဆိုဝိဇ္ဇာကမကင်းရမကင်းကြောင်းမဟုတ်ဘူးကထည့်ရတယ်ဘာသွားတာလဲဘဝဖြစ်တယ်ဆိုသင်္ခါရကလည်းမကင်းရမကင်းကြောင်းမဟုတ်ဘာသွားတာလဲအဲဒီတော့အကုန်လုံးပေါင်းလိုက်လို့ရှိရင်ပြစ္ဆုတ်ပံအကြောင်း၅ပါးအဲဒီပြစ္ဆုတ်ပံအကြောင်း၅ပါးအရှိကအတိတ်အကြောင်း၅ပါးနဲ့ဘာထူးတုံးလဲဘာမထူးဘူးတူတူပဲအဲဒီမူရင်းမူရင်းနဲ့ပါဝင်တာနဲ့ဒေသနာရာအရင်မူရင်းတည်းရဲ့ဟောတာနဲ့တည်းရဲ့မဟောတာပါဝင်တာကိုယူရတာနဲ့ဒါတော့ပဲကွာတယ်တူတူပဲဟောအတိတ်ကလည်းအဝိဇ္ဇာယူရတနာ ဥပါဒံယူရတာသင်္ခါရယူတဲ့ကာမဘဝအဲဝိဇ္ဇာနဲ့သင်္ခါရကယင်းကတဏှာဥပါဒံကာမဘဝကဒါကမကင်းရမကင်းရယူရတယ်ဒီပစ္စုပန်ကြတာတဏှာဥပါဒံကာမဘဝကအရင်းကအဝိဇ္ဇာသင်္ခါရကမကင်းရမကင်းရယူရတယ်သူတို့ကဒီ၅ပါးရှိအတိတ်ကြောင့်၅ပါးလည်းဒါပဲပစ္စုပန်ကြောင့်၅ပါးလည်းဒါပဲဘာမှမထူမှတ်ပွဲလွဲပါတယ်လို့လွယ်လွယ်လေးပါပဲ အဲ့ဒါဟာယခုပစ္စုပန်မှာဖြစ်လို့သူကာလအရင်ပစ္စုပန်ကာလတဲ့ယခုဘဝဖြစ်နေတာလေ။အင်းနေရာအကြောင်းပြုပြီးခံစားပြီးတော့တဏှာဖြစ်ဆွဲလား။သုံးတစ်ခုပြုအဲကုသိုလ်ကအကုသိုလ်ကဒီကြာရကနာရကသာတိရကဒုတိယကဒီကုသနာကြံစီရကဝေဒနာခံစားရတာလေအကြောင်းပြုပြီးအကောင်းဆုံးခံစားရတာအကြောင်းပြုပြီးတဏှာဖြစ်တယ်ဥပါဒံဆွဲလန်းတယ်ဆွဲလန်းတဲ့အတိုင်းပြုလို့အားထုတ်တယ်သိကူးနဲ့ပြုလို့တာလည်းရှိတယ်။ နှုတ်ကပြောပြီးတော့ပြုလုပ်တာလည်းရှိတယ်ကိုယ်နဲ့ပြုလုပ်တာလည်းရှိတယ်အဲဒါသင်္ခါရဝိသိသင်္ခါရဣဒ္ဓသင်္ခါရအဲဒီဘဝကာမဘဝတွေဖြစ်ပြီးတဲ့အဲအဝိဇ္ဇာသင်္ခါရပါထက်လိုက်ရင်၅ပါးသစ္စုပ္ပန်အကြောင်း၅ပါးအဲဒီမှာသနာဥပါဒအဝိဇ္ဇာဆိုတာကိလေသာကိုခြေတုံးကလည်းဒီလိုပါပဲဒီသုံးပါးပဲကိလေသာကိုသုံးပါးပဲအဲကာမဘုကလည်းပဲဘဝနဲ့သင်္ခါရ အတိတ်အကြောင်းမှလည်းပဲဘဝနဲ့သင်္ခါရပါပဲမူရင်းနဲ့မူရင်းမဟုတ်တာတော့နှစ်ပါးပါတယ်ဘဝကသင်္ခါရကမူရင်းဘဝကပါဝင်တာဒီမှာတော့ဘဝကမူရင်းသင်္ခါရကပါဝင်တာဒါဒေသနာနည်းกว่าတာပဲတရားကတော့အတူတူပဲသူ့ဘူးပါဘာဖြစ်လို့လဲဆိုယခုဘဝကသစ္စာပန်အကြောင်း၅ပါးကနောက်ဘဝနေကြည့်တဲ့အခါကျရင်အတိတ်အကြောင်းတွေဖြစ်တယ်ဝိဇ္ဇာသင်္ခါရအရင်းကယူရမှာပဲနောက်ဘဝကျတော့နောက်ဘဝနေကြည့်ယခုဘဝက အဝိဇ္ဇာသင်္ခါရကြောင့်ဟောနောက်ဘဝနေပြီးတော့ဝိညာဏသာလားဖရဝေဒနာဖြစ်ပြီးဒီဘဝတုန်းကတော့သစ္စုပန်ခိုက်တံယူနေတော့ဒနာဥပါဒဘဝရင်းကပြုပြီးတော့ယူတာဝိဇ္ဇာသင်္ခါရကထည့်ယူတာနောက်ဘဝကနေပြီးတော့ယူရင်အတိတ်အကြောင်းဆိုတော့ဒီခုဘဝကဖြစ်ခဲ့တဲ့အကြောင်းတွေပါပဲသစ္စုပန်အကြောင်းတွေပဲနောက်ဘဝကျအတိတ်အကြောင်းဖြစ်သွားတယ်အဲဒီကြတော့အဝိဇ္ဇာသင်္ခါရကရင်းက တဏှာဥပါဒာကာမဘဝကပါဝင်တဲ့အင်္ဂါဒီလိုယူရတယ်ဒါကြောင့်အတိတ်အကြောင်းနဲ့ပြစ္ဆုတ်ပံအကြောင်းမှာဒေသနာနည်းအားဖြင့်တော့သူကကွဲပြားအရာတွေကိုအားဖြင့်တော့မထူးဘူးအဲ့ဒါလည်းမှတ်တာပြစ္ဆုတ်ပံကာလမူရပစ္စပဲတဲ့ဒါပြစ္ဆုတ်ပံကမူရပစ္စဖြစ်အဲယခုဘဝကသေပြီးနောက်ချက်ချင်းဖြစ်စေနောက်ခါကာလမှာဖြစ်စေပေါ်ယခုကသေပြီးရင်ယခုကကုသိုလ်ကအကုသိုလ်ကအကျိုးပေးနေရှိက ကုသိုလ်ကအကုသိုလ်ကဝင်ကျိုးပေးတာလဲဒီလိုလဲဖြစ်နိုင်ပါရဲ့ဒါပေမဲ့လို့အခုဒီကောင်းတရားတွေလေ့လာလိုက်စနေတဲ့ပုဂ္ဂိုလ်တွေတော့ခုဘဝကံကကျိုးပေးမှဒီကြတော့ပါပဲဒါကတော့အဲဒီလိုမဟုတ်တဲ့ပုဂ္ဂိုလ်တွေမှာဒီခုဘဝကပြုတဲ့ကုသိုလ်အကုသိုလ်တွေကသိအားမကောင်းရင်ရှင်းဘဝကအားကောင်းတာတွေကဝင်ပြီးတော့အကျိုးပေးနိုင်တယ်လို့အခုတော့တော်ကောင်းတရားတွေကုသိုလ်တွေအမြဲပွားနေတဲ့ပုဂ္ဂိုလ်တွေကယခုဘဝကံကြီးအားကောင်းပါလဲ ဘုရားအကြောင်းပြုပြီးတော့ဖြစ်တဲ့ကာနေတရားအကြောင်းပြုဖြစ်တဲ့ကာနေသံဃာအကြောင်းပြုပြီးတော့ဖြစ်တဲ့ကာနေဒါနသီလဘာဝနာကနေဘာဝနာကဆိုအားကောင်းဆုံးပဲဆိုတော့အားကောင်းဆုံးလားသူလည်းအားကောင်းတာမရှိဘူးအဲဒီတော့အခုဘဝမှာဒီကနေ့ဉာဏ်နာမဖြစ်သေးလို့ချင်းဒီကနေ့မှာမိမိယူထားတဲ့ဒါနသီလဘာဝနာကံလေးတွေပေါ်လာမှာအဲဒီကံကြောင့်ကာမနမိတ် အဲဒီကံပြုစဉ်ကအချင်းရာတွေပြန်ပေါ်လာမယ်တရားထုံးနေရင်တရားထုံးနေဖို့ရှုနေဖို့မှတ်နေဖို့အဲရှုရဌာနတွေအဲဒါတွေပေါ်လာမယ်နောက်ပြီးတော့ဒီကအကျိုးပေးမဲ့ဘဝကအခြေအနေတွေလည်းပေါ်လာမယ်အဲနတ်ပြည်ဖြစ်ခြင်းလို့ရှိရင်နတ်ပြည်ဖြစ်မှာပါပဲနာဂေသုမာယေတ္တာရိနာတို့ယာမသုဒ္ဓနိမာနတိတရမဏဝဒဝတိဘယ်ဘုံမဆိုဖြစ်နိုင်တယ်ဒါပေမဲ့လို့ကာယောဇဉ်လေးတွေရှိရဲ့ကာယောဇဉ်ရှိတော့ ။အာယောစဉ်ရောက်။အာယောစဉ်သွဲရာကိုလည်းဖြစ်တတ်တယ်။မြတ်စွာဘုရားကြီးကျောင်းတကာကြီးသွားမှာပေါ့လေ။ဗိနိတာရမင်းကြီးဆိုတာကျောင်းဆောက်ကြည့်တာတော့ပြန်ပြောတာတော့မပါဘူး။ဒါနဲ့သူဥယျာဉ်တော်ကြီးတူတာ။ဝေလွန်းဥယျာဉ်တော်ကြီးဆိုတာမင်းမင်းအသုံးပြုဥယျာဉ်တော်ကြီးအနာဖိုးတာကြီးနေမှာပါပဲ။ သာမင်တွေပါတွေနဲ့အဆောက်အဦတွေလည်းရှိမှာပါပဲနေရာထိုင်ခင်းတွေအကုန်လုံးရှိမှာပါပဲဒီအနာကောင်းကြီးနေမှာပါမင်းလုံးမင်းလုံးနဲ့အင်းနေပြီးတော့အဲဒီဥယျာဉ်ကြီးကိုဘုရားမှုရှိတော်ကငါပြုတာပဲအဲတော့ဘုရားကျောင်းတွေကယူသွားမှာပေါ့သောတာပန်လည်းဖြစ်တယ်ပထမမြတ်စွာဘုရားနဲ့တွေ့တွေ့ချင်းမြတ်စွာဘုရားဟောတဲ့တရားနာပြီးတော့အဲဒီကတည်းကသောတာပန်ဖြစ်တာအင်းနောက် ဝယ်လွန်သွားတဲ့ခါကာလကျတော့နတ်ပြည်ရောက်နတ်ပြည်ရောက်တော့ပဲနတ်ပြည်ရောက်တော့ဆိုအတုမာယနတ်ပြည်ပဲရောက်တယ်။ပြင်းမယ်ဆိုလို့ရှိရင်အဲဒီရဲ့မြင်းရတဲ့နတ်ပြည်အထက်နတ်ပြည်ဒါဝိနာယာမာတွေဖြစ်เสียတယ်ရှိတာပေါ့။သူကမြတ်စွာဘုရားနဲ့လည်းတွေ့ရတယ်တရားလည်းခွင့်ရပါတယ်လည်းသူဘူးရဲ့တရားတရားတွေလည်းမကြမ်းကြမ်းနားနေတယ်။အဲဒီဥယျာဉ်တော်ကြီးတွေလှူထားတယ်။ဘုရားနဲ့ ပတ်သက်ပြီးတော့ကုသိုလ်တွေအများကြီးရှိတယ်။သံဃာနဲ့ပတ်သက်တဲ့ကုသိုလ်တွေလည်းအများကြီးရှိတယ်။တရားနဲ့ပတ်သက်ပြီးတော့လည်းကုသိုလ်တွေအများကြီးရှိတယ်။အဲဒါထက်ကြတဲ့ဘဝတွေဖြစ်ဖို့ရအကြောင်းရှိတာ။အဲဒါအဲဒီထက်ကြတဲ့နတ်ပြည်တွေမဖြစ်ဘဲနဲ့သုမာယနာပြည်မှာယက္ခမျိုးတွေရတယ်။ယက္ခမျိုးတွေကသနဝတဝဆိုတဲ့နတ်နတ်ဘလူးလို့ခေါ်တာပါလေဘလူးဆိုမယ်လို့ဘလူးပြည်ရဲ့ရုပ်ရုပ်ဆိုးကြီးတော့ဟုတ်မှာမဟုတ်ဘူး။ ဒီရုပ်ဆိုးကြီးမျိုးသိတော့ဆရာမကြောက်သူတွေကဘသူဆိုလို့ရှိရင်ကြောက်ဆရာကြီးခါလေးလောက်တတ်ကြတယ်အဲ့ဒီလိုတော့ဟုတ်ကုန်ပြရပါဘူးသူကဆိုတဲ့ဘသူလည်းရှိပါလိမ့်မယ်များသောအားဖြင့်လည်းတော့သိုးပြရပါဘူးဒါဘသူလည်းရုပ်ချောတယ်နေမှာပါပဲသူကအဲ့ဒီဇနဝရဝဆိုတဲ့အင်းသတုမာရဲ့ယက္ခနာမျိုးမှာသွားပြီးတော့ဖြစ်တယ်အဲ့ဒါဘာဖြစ်လို့အဲ့ဒီဖြစ်ရတော့ဆိုဣတောတတ္တရောတတ္တသံဃာနိသုဒ္ဓတာလည်းသူကပြောတယ် အဲဒီနတ်ပြည်ကသေပြီးတော့လူပြည်မှာခုနှစ်ကြိမ်တိုင်းနဲ့ဖြစ်ခဲ့ဘူးတဲ့လူပြည်ကသေပြီးတော့နတ်ပြည်မှာလည်းအဲဒီနတ်အဲဒီနတ်ပြည်နတ်ဘဝမှာလည်းခုနှစ်ကြိမ်တိုင်းနဲ့ဖြစ်ဘူးတဲ့။ဒါကြောင့်အဲဒီနေရာတွေကသာဝရှင်ဖြစ်နေသူပါပဲ။ဟုတ်တယ်ကိုဖြစ်ဘူးတဲ့နေရာတွေကသာဝရှင်ဖြစ်တယ်ဟုတ်။လူတွေဟာကိုမွေးတဲ့ရက်ကလေးညာသူများရနေတယ်သူနည်းနည်းပူကောင်းတယ်လို့ထင်တယ်။တကယ်တော့လည်းကောင်းတာပဲမဟုတ်လားဘူး။ဒီကြစဉ်းစားကြည့်ကောင်းတာလည်းမဟုတ်ဘူး။တခါကခွန်ကြီးတို့သူ့ကိုမြောက်လက်ကပေါ့ ခင်ဦးကတရားမကြီးကသူ့ဖေကသက်ပိုင်ပါပဲသူကတော့အရာရှိတူရဲ့အရာရှိကြီးတူရဲ့အရာရှိကြော်ပါပဲဆိုတော့ဆန္ဒမြင့်ပါတယ်ရန်ကုန်မှာရောက်ပြီးတော့ဘုန်းကြီးနဲ့တခါတွေ့သူတို့သားရှင်ပြုတော့ကတော့ဘုန်းကြီးသင်တို့အဲသွားသွားရပါလေသိပြီးရင်းနေပြီးတော့မဟုတ်ပါဘူးတခါတော့အဲ့ဒါအဲ့ဒီတော့ကတူဘူးတော့ဖြစ်နေမတူဘူးဒါနဲ့ဒီမှာ သာသနာ့ရေးတာရောက်တော့ဒီတစ်ခါလာတယ်ရှူဘဝသာရောက်ခြင်းနဲ့လာတာပေါ့လေ။လာတော့ဘုန်းကြီးကမေးကြည့်တယ်။တရားနာလေးပါလေတဲ့မလာပဲဟာဝိုးလို့တရားနာလေးပါလေလာရဲ့ညံကုန်မှလည်းတတိယပါဗျာလေကိုယ့်အရာမဟုတ်တော့ဘယ်မှမသွားဘူးလို့သူကပြောတယ်။ရတာ။သူ့ရတော့မကောင်းဘူးလို့သူကစိတ်ကထင်တာဟုတ်တယ်။ကိုယ့်ရနဲ့ကိုယ်သာရောက်စေကလေးကရှိတာ။အမှားအပြင်ရံကုန်ရို့အခြေတည်တဲ့သူဟိုတဲ့ရှင်ဘဝခင်ဦးအခြေနေတယ်ဆိုတော့ အများကြီးกว่าတာပေါ့ရောက်ဘူးတဲ့ပုဂ္ဂိုလ်တွေရှင်ဘုမျိုးတောင်မှရံမုံမျိုးနဲ့ဆိုင်ရင်ဘာမှမပြောရတော့ပဲခုကဘာမှမပြောရတော့ဒီမှာရှင်ဘုဘုရားတို့ဘာလို့လဲဘုရားဘက်ကလည်းပဲအောင်ပြုကြရတယ်ရှိတာပဲသံဃာတွေဘက်ကလည်းပဲသာသနာကြီးတွေပါတယ်ရှိတာပဲတရားထုသက်သနာတွေရှိတာတရားဟောသက်သနာတွေရှိတယ်လောကဘက်ကနေကြည့်မယ်ဆိုရင်တော့ပြောပြမကြည့်ဘူးကွာလေအများကြီးကိုကွာတာပဲဒါပေမဲ့လို့ကိုယ့်ရက်ကလေးနဲ့ကွာတာတန်ရုပ်ရှင်လေးကရှိတယ်အခုဒီထဲမှာတရားနာနေတဲ့ပုဂ္ဂိုလ်တွေရှိမှာပဲသူက အဲတော့ရကရွာကနေပြီးတော့ရန်ကုန်ရောက်လာတယ်ကိုရကလေးကိုသတိမမေ့ဘူးပြန်ရင်းနဲ့သွားရင်းနဲ့ဟွာလေးဟွာလေးသတိရရချင်းအဲ့ဒါလည်းပဲဗိမိသာရမင်းကြီးကကုသိုလ်တွေကဆန္ဒပြဖြစ်နိုင်လောက်အောင်အင်အားရှိပေမဲ့လို့တဲ့ဤတော့တတ်တဤသတုမယေနပြာနေပြီးတော့သူ့တွေဒီလူပြည်မှာလည်းခုနကဖြစ်ခဲ့ဘူးရဲ့လူပြည်ကပြန်ပြီးတော့အဲ့ဒီမှာခုနကဖြစ်ဘူးတော့ ခုနှစ်ကြိမ်တည်းနဲ့ဖြစ်ပူးတဲ့နေရာလေးဆိုတော့သာရစဉ်လေးရှိနေလို့အဲဒီမှာဖြစ်တယ်လို့သူကဆိုပါတယ်အဲဒါကိုဟိုဓမ္မအဓိကပုဂ္ဂိုလ်ကြီးတစ်ပါးကဟောနေကြတယ်။အဲဒါကြောင့်လို့ဆိုဒိဋ္ဌာရမင်းကြီးကဝေလုံငါနီးဝေလုံငါနီးမှာသူ့မိဖုရားကြီးဆွဲလန်းတော်လို့ဆိုပြီးတော့ဟောတယ်လို့မဟုတ်ပါဘူးပဲဟောတယ်လို့သာသူ့မိဖုရားကြီးဆွဲလန်းသောတာပန်ပဲမဟုတ်ပါဘူးဒီလိုသူ့မိဖုရားကြီးဆွဲလန်းလို့ဟုတ်ပါဘူး။အဲဒီသူရှင်းဘဝသာဟုတ်ပြီညောင်း အဲ့ဒါလည်းအခုလူတွေမှလည်းပဲဒီလိုပဲဒီအားအားထုတ်တာလည်းကုသိုလ်တွေတော့ဘာနာကုသိုလ်တွေအားကောင်းတယ်ဒါနာကုသိုလ်သီလကုသိုလ်တွေလည်းအားကောင်းတယ်ဒါတွေကညပြည်မှာဒါရင်းနာတော့ယာမတုပိတာတို့စသည်တွေဖြစ်မယ်ဆိုဖြစ်နိုင်တာပါပဲဒါပေမဲ့တော့ကိုကသွလန်းတာတွေကရှိနေတယ်လူပြည်တွေနဲ့ထပ်ပြီးဖြစ်နေဖြစ်နေမှာဟာကိုရကလေးနဲ့ဆွဲနေလို့ချင်းအဲ့ဒီမှာဖြစ်နေဖြစ်နေမှာဒါမဆွဲကြကြနဲ့လို့ဆိုမဆွဲပါကောင်းတာဆွဲတာမရမကြောက် အဲ့ဒါဒီခုကသစ္စုပ္ပန်အကြောင်း၅ပါးကြောင့်တဲ့နောက်ဘဝဇာတိရှိရမယ်မသေးခင်အတွင်းအကြောင်းညွှတ်ပြီးရဟတမေဖို့ရောက်သွားရင်တော့လည်းဘဝတည်းမဖြစ်ပါဘူးအဲ့ဒီလိုလည်းဖြစ်နိုင်ပါတယ်တရားထုထားတဲ့ပုဂ္ဂိုလ်တွေပြင်းပြင်းထန်ထန်တရားထုထားတဲ့ပုဂ္ဂိုလ်တွေတဲ့သောသောကရဟတမေဖို့ရောက်ရင်လည်းရောက်မရောက်လို့ရှိရင် ဒီကဏိကပြီးတော့လည်းအရဟတမေကိုရောက်နိုင်တယ်တဲ့ရောက်နေတဲ့ပုဂ္ဂိုလ်လည်းဖြူရှိပါလားအဲဒီကဏိကပြီးတော့မရောက်လို့ရှိရင်တဲ့သိပြီးတဲ့ခါကလားဘဝတည်ရောက်တော့နတ်တည်ရောက်လို့ရှိရင်နတ်တို့ယုတ်ကဒီနဲ့တန်ရှင်းတဲ့အတွက်နာယုတ်ကိုမှီပြီးတော့ဖြစ်တဲ့စိတ်ကလည်းပဲနာယုတ်ကိုမှီပြီးတော့ဖြစ်တဲ့စိတ်ကလည်းကြီးကြီးလင်းလင်း သမ်းသာရှင်ရှိတော့ချမ်းသာတယ်သိချမ်းသာတော့ကိုတမာတိဖြစ်တယ်တမာတိဖြစ်တော့ဉာဏ်ဖြစ်လွယ်တယ်ဒါကြောင့်မို့ဒံတော်ဘိက္ခွေတုပ္ပါတော်ဘိက္ခွေယံတုပ္ပါတော်ပြန်လီတရိယာခြင်းသည်ဒါတော့နှေးတော့နှေးရတယ်ဤဒီဘဝမိမိအားထုတ်ခဲ့တဲ့တရားကို ပြန်ပြီးတရိယာကနောက်ကျရင်ကြမယ်အထခောစင်စေအားဖြင့်တော့ကသောတာတော်သုတ္တဝါဒီ ရေပေါ်ကပြုခဲ့သောကုသိုလ်ကောင်းမှုကိုမှတ်ရသောသတ္တဝါသည်ခိဗ္ဗမောသင်္သောသာလျှင်ဝိသရာပါကိတရားတို့ကိုရခြင်းဖို့ရှိသည်ဟောဒီဖြစ်၏အဲဘဝတွေရောက်သွားလို့ရှိရင်ကိုကြီးဘဝအထုတ်ခဲ့တဲ့တရားလေးကိုကိုယ်တိုင်းတရိယာလို့ဖြစ်စေသူများကတရိဖော်ပေးလို့တရိယာလို့ဖြစ်စေနှလုံးသွင်းလိုက်ရင်ချက်ချင်းပဲတဲ့တရားတို့တွေရသွားနိုင်တယ်ပထမကဘာတရားမှမရသေးလို့ဘုသူရှင်နဲ့ပြေသွားလို့ဟောကြလို့ရှင်သောတာပန်ဖြစ်နိုင်တယ်တဲ့ သောတာပန်သရဂံကနေပြီးတော့အနာဂံတို့ဉာဏ်တာတွေလည်းဖြစ်နိုင်တယ်အဲဒီလိုရှိပါတယ်။အာရအကြောင်းကြီးလို့ရှိရင်ဒီကနေ့တရားနှလုံးသွင်းရင်လည်းတရားထူရခြင်းလည်းရသွားမယ်။မရလို့ရှိရင်တော့ဘဝတည်ဖြစ်ရလိမ့်မယ်ဖြစ်လို့ရှိရင်တော့ယခုပြုထားတဲ့ကုသိုလ်ကောင်းမှုတွေကြောင့်မိမိတို့လိုရှိရာနာပြည်လောကတွေဖြစ်နိုင်ပြီ။အဲဒီမှာဖြစ်မှာကိုဖြစ်တဲ့ခါကာလကြတော့ဘာတွေတော့ဆိုလို့ရှိရင်ဇာတိဇရာမရဏ မူလာရင်းငင်္ဂါကတော့ဇာတိဇရာမရဏတော့ဇာတိဇရာမရဏပါဝင်တဲ့အင်္ဂါတွေကဝိညာဉ်နာသလဖသဝေဒနာပဲတဲ့ဇာတိဆိုတာလဲဝိညာဉ်နာသလဖသဝေဒနာတို့ရှင်းဥစွာစဖြစ်တာကိုဇာတိခေါ်တယ်အဲနောက်အဲ့ဒီကဖြစ်ပြီးတဲ့နောက်တစ်ဖြည်းဖြည်းချင်း ညင့်နေတယ်လို့ဆိုတာပါလေထထထထဖြစ်နေတာပါပဲအញ្ញနာသာသလဖသဝေဒနာတွေမသိမချင်းထထထထဖြစ်နေတာတွေအဲဒါသရာအိုခြင်းပဲနောက်ဆုံးတစ်ချိန်ကျတော့သေတာမရဏပဲအဲဒါလည်းပဲသေတာလည်းဒီဝိညာဉ်သာဖသဝေဒနာပဲသူရိစိတ်ဆိုတာလည်းဒီဝိညာဉ်ပဲအဲသူရိစိတ်နဲ့တွဲဖြစ်တဲ့စေတသိက်တွေကနာငါဒီနာပဲရုပ်ဆိုတာလည်းအဓိကကာလရှိတဲ့ရုပ်အာယတနာကလည်းအဓိကကာလရှိတဲ့ရုပ် ရုပ်အာယရဏမနာယရဏနာအာယရဏပဲဟာတာကလည်းအဲဒီခါကာလမှာဝိညာဉ်ဝိညာဉ်ကတွေ့ရတဲ့ဟာတာပဲဝေဒနာကလည်းအဲဒီခါကာလခံစားတာဒါတော့ထူးတော့မဟုတ်ဘူးပြိတ္တိကရလာတဲ့အတိုင်းပါပဲအဲဝိညာဏတ္တဟာတာဝေဒနာတို့ကပြိတ္တိကရလာတဲ့အတိုင်းဘဝင်ပြိတ္တိဝင်သူရီဆိုတာစိတ်တစိတ်သေးအမျိုးတည်းပါပဲထက်ခါထက်ခါဖြစ်နေနောက်ဆုံးကြတော့သူရီဆုံးတော့အဲဒါက အနာကအကျိုး၅ပါးအရင်းခံကတော့ဘာလို့ဆိုဇာတိသရာမရဏနှစ်ခုပဲပါဝင်လာဝိညာဉ်နာသရဖသဝေဒနာဒီကိုအားဖြင့်တော့ဒီ၅ခုပဲအဲ့ဒါဝိပါကဝုပဲအနာကအကျိုး၅ပါးပဲကာလအားဖြင့်နာဂကာလဒီခုကနေပြီးတော့နာဂကာလပဲအဲ့ဒီရောက်ဘဝနေပြီးတော့ဒီပစ္စုပန်ကာလပဲဆိုရမှာပေါ့ နောက်ပြီးတော့သစ္စာအားဖြင့်တော့ဒုက္ခသစ္စာပဲတဲ့သမုဒိယကျန်ဒုက္ခဖြစ်သွားတာပဲအဲဒါပြစ္ဆုတ်ပံဘဝအနေအားဖြင့်တစ်ခါပြန်ပြီးတော့ဝေဒနာကနေပြီးတဏှာဖြစ်ဘုံမအဝိဇ္ဇာကြောင့်သင်္ခါရဖြစ်ဒီလိုလဲဥမှာပဲအဲတဏှာဥပါဒသင်္ခါရကမ္မဘဝတွေအဲဒီဘဝကလည်းဖြစ်မှာပဲအဲဒီဘဝဖြစ်တော့အဲဒီဘဝကနောက်လည်းပဲအရဟတမေမြောက်ရဟနာမဖြစ်သေးလို့ရှင်သေပြီးပြီးချားမဲ့မှာ အဲဝိညာဏသလားခါသဝေဒနာဘဝတည်းတွေဒီလိုဖြစ်သွားမှာပဲအဲဒီဖြစ်ရဘဝမှာတကားဝေဒနာကနေပြီးတဏှာဖြစ်သို့မဟုတ်ဝိဇာသင်္ခါရဖြစ်အဲဒီဖြစ်ပြီးတော့အကြောင်း၅ပါးတကားဖြစ်အောင်ထပ်ပြေအောင်မှာပဲအဲဒီကြောင်း၅ပါးကြောင့်ကြောင်း၅ပါးကြောင့်အဲဒီဘဝတည်တဲ့အခါလဲနောက်တဲ့ဘဝမှာတကားဝိညာဏသလားခါသဝေဒနာကြောင်း၅ပါးဒီလိုဖြစ်မှာအဲ့ဒါတွေလဲနေတာဒီထဲမှာပြထားတဲ့အတိုင်းပဲဒီအင်္ဂါတွေဟာ ဒိဋ္ဌသမုပ္ပါဆက်တွေလဲနေတယ်လူတိုင်းလူတိုင်းဒီဆက်တိုင်းလဲနေတာပဲအတိတ်ဘဝကအကြောင်း၅ပါးကြောင့်ပစ္စုပန်အကျိုး၅ပါးဖြစ်ပြီးပစ္စုပန်အကြောင်း၅ပါးထဖြစ်လို့အနာဂတ်ဘဝမှာအကျိုး၅ပါးထဖြစ်ပြီးအဲဒီအနာဂတ်ဘဝကလည်းပစ္စုပန်နဲ့ရောက်ရောက်တဲ့အခါကျတော့အဲဒီမှာလည်းအကြောင်းအကျိုး၅ပါးမိပြုဝေအကြောင်း၅ပါးထဖြစ်အောင်မယ်အဲဒီအကြောင်း၅ပါးကြောင့်နောက်ဘဝမှာအကျိုး၅ပါးထဖြစ်အောင်မယ်အဲဒီနောက်ဘဝမှာလည်းအကျိုး၅ပါးမိပြီးအကြောင်း၅ပါးဒီလိုထဖြစ်အောင်မှာပဲအဲဒီတော့ အတိတ်အကြောင်း၅ပါးကြောင့်ပစ္စုပန်အကျိုး၅ပါးဖြစ်ပြီးပစ္စုပန်အကျိုး၅ပါးကိုမှီ၍ပစ္စုပန်အကြောင်း၅ပါးဖြစ်ပြီးပစ္စုပန်အကြောင်း၅ပါးကြောင့်နာကအကျိုး၅ပါးဖြစ်ပြီးအဲဒီနာကအကျိုး၅ပါးဆိုတာလဲအဲဒီရောက်ရဘဝကြတာပစ္စုပန်အကျိုးပဲဖြစ်နေတာပဲအဲဒီပစ္စုပန်အကျိုး၅ပါးမှီပြီးတော့တခါပစ္စုပန်အကြောင်း၅ပါးထဖြစ်မယ်အဲဒါကသူနောက်ဘဝကအနာကအကျိုး၅ပါးတခါထလာအောင်အဲဒီသူနောက်ဘဝကအနာကအကျိုးတွေဆိုတာကလည်း ရောက်ရဘဝကြတော့သူလည်းပြစ္ဆုတ်ပံဖြစ်နေတာပဲအဲဒီပြစ္ဆုတ်ပံအကျိုး၅ပါးမိပြီးတော့အကြောင်း၅ပါးတစ်ခါထထည့်အောင်မယ်အဲဒီအကြောင်း၅ပါးကြောင့်နောက်ဘဝအကျိုး၅ပါးတည်းလို့ဖြစ်မှာတဘဝပြီးတဘဒီလိုလဲနေတယ်အဲဒီလိုလဲနေရမှာမူလနှစ်ဆရာဒေသနာရကမူလနှစ်ဆရာပြီးသင်သွားတယ်ဒွေသစ္စာမှသစ္စာနှစ်ခုလည်းရှင်းသွားပြီဒီအကြောင်း၅ပါးကသမှုရိယသစ္စာဝံအကျိုး၅ပါးကဒုက္ခသစ္စာ ပစ္စုပန်အကြောင်း၅ပါးကသမှုရိယသစ္စာအနာကအကျိုး၅ပါးကဒုက္ခသစ္စာဒုက္ခနဲ့သမှုရိယပဲဒါကြောင့်အောက်မှာအသေးစိတ်ရှင်းပြတဲ့မူလနှစ်ချက်ဆိုပြီးမှအဝိဇ္ဇာနဲ့တဏှာပဲဒွေသစ္စာဟုဆိုတာကသမှုရိယနဲ့ဒုက္ခပဲဆယ်ဝိုင်းထဲမှာကြည့်ပါရှင်းပါပြီကအလွာလေးတာတဲ့အလွာလေးခုရှိတယ်အဲအလွာလေးခုကဒီနေ့ကလည်းဆိုပြီးပြီအတိတ်ကြောင်းလွှာ၅ပါး အဝိဇ္ဇာသင်္ခါရတဏှာဥပါဒံဘောအဲပစ္စုပန်ကျိုးလွှာ၅ပါးဝိညာဏသဖတ်တာဝေဒနာပစ္စုပန်အကြောင်းလွှာ၅ပါးတဏှာဥပါဒံကစပြီးတော့ကာမဘဝနာဥပါဒကာမဘဝစပြီးဝိဇ္ဇာသင်္ခါရထဲ၅ပါးပဲအနာကအကျိုး၅ပါးဆိုတာဇာတိဇရာမရဏဟောထားတယ်ဒါပေမဲ့လို့အရာကတော့ဝိညာဉ်စသည်ဝိညာဉ်နာယုတ်သားလားဖသဝေဒနာဒီ၅ပါးပဲဒါကြောင့်ဝိညာဉ်စသည်နာကအကျိုးလွှာ နာဂကျွလွာခေါ်သည်ဝိညာဉ်စသည်ဝနာဂကျွလွာခေါ်သည်လို့ဆိုတာဒီကဆိုပြီးလွာလေးတာဝတ်300နဲ့ဝတ်3ကလည်းဟိုမှာသဝိုင်းထဲမှာပါတယ်ဝတ်ဒီအဲ့ဒါလည်းရှင်းပါတယ်သူကလည်းကိုပဲအဲဒီမှာဝတ်3ပါဝတ်3ပါဝတ်3ပါမြင်းအတွင်းကပါကိလေသာဝတ်ကိလေသာဝတ်အဝိဇ္ဇာတနာဝိဇ္ဇာအရင်းကတနာဥပါဒနာပါဝင်တာ ကာမဝတ္သင်္ခါရကရင်းရင်းကကာမဘဝကပါဝင်တာအဲ့ဒါပေါင်းလိုက်ရင်အကြောင်း၅ပါးဖြစ်အတိအကြောင်း၅ပါးဖြစ်နောက်ပစ္စုပန်ကြတော့အကျိုး၅ပါးအဲ့ဒါဝိပါကဝတ္တဝိညာဏသသသဝေရဏပါဝင်တာကတော့ဇာတိပြာမရဏအနာကကြတော့အဲပစ္စုပန်အကြောင်း၅ပါးတစ်ခါလာကြတယ်အဲ့ဒီမှာလဲကိလေသာဝတ္တနာဥပါဒာရင်းကအဝိဇ္ဇာကပါဝင်တာ ကာမဝိဘဝကယင်းကသင်္ခါရကပါဝင်တာအဲဒီဘာကြောင့်၅ပါးနောက်အနာကအကျိုး၅ပါးဝိပါကဝိဇာတိဇာမရဏကယင်းကံတရားကိုကဝိညာဏသလဖသဝေဒနာအနာကကျိုး၅ပါးပဲအနာကကာလဒုက္ခသစ္စာပဲအဲ့ဒါကိုဆိုရတာနားမလည်ကြတာမရှိပါဘူးနားမလည်ရင်နားလည်တဲ့ပုဂ္ဂိုလ်မေးကြည့်ပါ အဲဝတ်သုံးရပြီးပါပြီဝတ်သုံးခုလဲနေတာကိလေသာရှိလို့ကံဖြစ်တယ်ကံရှိလို့အဲဝိပါကဝဘဝသည်ဖြစ်တယ်ဘဝသည်မှာလည်းပဲဝိဘက်မိပြီးတော့အကျိုးဘက်မိပြီးတော့တခါကိလေသာဝဖြစ်တယ်ကိလေသာကကံဖြစ်ကံကနေပြီးတော့ဘဝသည်ဝိညာဉ်စသည်ဖြစ်သွားကြရောအဲဒီဘဝသည်ဝိညာဉ်စသည်ဝေဒနာမိပြီးတော့တခါသနာဖြစ်ဥပါဒံဖြစ်နောက်ကံဖြစ်အဲကိလေသာဝကာမဝိပါကဝ အဲဒီလိုလဲတာရောဝုတ်လို့ခေါ်တယ်တော့ဝုတ်တာလဲနေတာတခုပြီးတခုလဲနေတာအစက၃ခုတဲ့အစ၃ခုကလည်းဟိုဆက်ဝိုင်းထဲမှာပြရတာအစကလေးရတယ်နော်သင်္ခါရနဲ့ဝိညာဉ်နာဥဒလာရဏသင်္ခါရနဲ့ဝိညာဉ်ကြားမှာအဲဒါအစကလေးတစ်ခုပဲသင်္ခါရကြောင့်ဝိညာဉ်ဖြစ်ပြီးဆို အခုရှင်းရှင်းဘဝကပြုခဲ့တဲ့သင်္ခါရကြောင့်ရှင်းဘဝသေးတဲ့အခါမှာဒီခုဘဝဝိညာဉ်ဒေသဝိညာဉ်စဖြစ်လာဒါလေးကအစတစ်ခုရောများလေးနဲ့ပြရတယ်ဒါကသစ္စုပ္ပါဝိညာဏတဖသဝေဒနာပြီးတော့တဏှာဥပါဒဝေဒနာပစ္စယတဏှာဝေဒနာကြောင့်တဏှာဖြစ်လာကြပြီတဲ့ဒါဝေဒနာအကျိုးမှီပြီးတော့တဏှာအကြောင်းထပ်ပြီးတော့ဖြစ်လာတော့ဒါအကျိုးနဲ့အကြောင်းနဲ့စတာဒါကအစတစ်ခုဒီမှာလည်းများလေးနဲ့ပြရတယ် နောက်ပြီးတော့ဟိုကသစ္စုပန်ဘဝကသေတဲ့ခါကာလမှာသရမရဏကရှိရမှာဇာတိဇာတိဖြစ်ရမှာဇာတိဇာတိဇာမရဇာတိဖြစ်ရအဲဘဝတိဖြစ်ရဇာတိဘဝနဲ့ဇာတိနဲ့ကြားထဲမှာလည်းမလဲမြားလေးနဲ့ကြားတယ်ဒီဘဝကသူဤအဲဒီဒီကကာမဘဝကအဲကာမဘဝနဲ့ကြိုးပြီးတော့ဒီဘဝသေတဲ့ခါကာလကျတော့ဇာတိဘဝတည်းဖြစ်ပြီးအဲဒီမှာအစကလေးတစ်ခု

အဲသတ်သုံးရာသင်္ခါရနဲ့ဝိညာဉ်အကြအစတစ်ခုဝေဒနာနဲ့တဏှာအကြအစတစ်ခုကာမဘဝနဲ့ဇာတိအကြအစတစ်ခုဒီသုံးခုပဲဟောဒီဒါတွေနောက်ကြမှာနောက်တစ်ခါကျမှကြည်အောင်တစ်ခါဟောရင်အဆုံးသားကြီးနေကြမှာတစ်ခါထဟောရအောင်အခုတော့အချင်းချုပ်ပဲအချင်းချင်းပြောတော့အင်္ဂါ၁၂ပါးကတော့အဲဒီဝိနည်းတိုင်းမှာပဲအဲဆယ်ဝိုင်းကြီးထဲမှာ ဇဝိုင်းကြီးထဲမှာမူရင်းအင်္ဂါဆိုတဲ့ခေါင်းလေးပါတယ်မူရင်းအင်္ဂါ12ပါးဆိုတာပထမအဝိဇ္ဇာဒုတိယကသင်္ခါရတတိယဝိညာဏသနာဖသဝေဒနာ၅ခုဒီခုရသွားတယ်အဲနောက်တစ်ခုကတဏှာနဲ့ဥပါဒာနှစ်ခု၉ခုရသွားတယ်နောက်ဘဝ10ခုရသွားတယ်နောက်ဇာတိသရမရဏ10ခုဒါပဲသူကသင်္ခါ12ပါးဆိုတာအဲဒီမြင်တွင်းကဟာတွေ10ခု ဟိုသောကပရိသေဒုက္ခဒေါမနသုပါဒကံဝန်ဒီအဲ့ဒီဥစ္စာတော့အင်္ဂါရဲထည့်နေတာဆိုတော့မပြတ်ထမ်းဘဝတိုင်းဘဝတိုင်းနဲ့ဖြစ်တာမဟုတ်ဘူးအင်္ဂါ12ဝကာလ30တဲ့ကာလက3ခုဆိုရလဲအဲ့ဒီမှာဇဝိုင်းထဲမှာပြထားပါတယ်အတိတ်ကာလနာရကာလဝိဇာသင်္ခါရကအတိတ်ဝိညာဏပါလဖသဝေဒနာသနာဥပါဒာဘဝတရားပစ္စုပန်ကာလဓာတိဇာမရဏအနာဂါကာလတဲ့ကာလ၃ပါး အဲ20ချင်းရအဲ့ဒါတွေအကုန်လုံးပေါင်းယူလိုက်လို့ရှိရင်ချင်းရအတိတ်အကြောင်းက5ခုသစ္စုပန်အကျိုးက5ခု30ရှိသွားသစ္စုပန်အကြောင်းက5ခုအနာကအကျိုးက5ခုဆိုတာ20ပေါ့ဒါပါပဲချင်းရ20ဆိုတာတရုပ်20ပါပဲဒီစစ်ဖြာဝဲတဲ့အဲဒီစစ်ခုတည်းကမူလ20ဖြာက တစ်ခုပေါ့ဒွေသစ္စာကတစ်ခုအစွာလေးရကတစ်ခုဝသုံးရကတစ်ခုအစသုံးရကတစ်ခုအင်္ဂါ၁၂ရကတစ်ခုကာလာ30ကတစ်ခု20ချင်းရတစ်ခုဒီမှာ10မျိုးရှိတယ်ဒီရှစ်ဖြာဝဲအင်္ဂါ9ရာပစ္စုပန်တရားအကျိုးများကိုဝိညာဏသနာဖသဝေဒနာဆိုတဲ့ပစ္စုပန်တရားအကျိုးတွေကိုရှုဖို့လိုတယ်အခုမြင်နိုင်ကြတိုင်းရှုနေရတာဒါတွေရှုနေရတာပစ္စုပန်တရားအကျိုးများကိုထင်ရှားမိမိရှုသည့်သုမဝေဒနာကြောင့် တဏှာဝုံးမြင်မဖြစ်လာပဲမြင်နေကြတိုင်းနေရှုလို့อืมကောင်းသောခါသားမှုမကောင်းသောခါသားမှုတွေရှိရှိစေကမှုမြင်ပြီးပြောက်ကြားပြီးပြောက်ဖြစ်ပြီးပြောက်သွားလို့အနိစ္စပဲဒုက္ခပဲအနတ္တပဲလို့အဲဒီလိုသိနေတဲ့ယောဂီပုဂ္ဂိုလ်မှာအဲဒီမြင်မှုနဲ့စပြီးတော့တဏှာမဖြစ်ဘူးတဏှာမဖြစ်တော့ဥပါဒံဆွဲလမ်းမှုလည်းမဖြစ်ဘူးဆွဲလမ်းမှုမဖြစ်တော့ပြုလုပ်တဲ့ကာမဘဝလည်းမဖြစ်ဘူးကာမဘဝမဖြစ်တော့ အဲ့ဒါအကြောင်းပြုပြီးတော့ဘဝတည်းယုံနာလည်းမဖြစ်ဘူးဒါကရှုမိတဲ့အာရုံတစ်ခုနဲ့စပြီးမဖြစ်ဘူးအဲမရှုမိတဲ့အာရုံနဲ့စပြီးတော့ဖြစ်ဦးမှာအရိယာမဲ့မရောက်သေးလို့ရှိရင်တော့ရှိရှိကမရှုမိတာတွေအကြောင်းပြုပြီးဖြစ်တာတဲ့ကံတွေရှိတယ်အဲဒီကံတွေကြောင့်ဘဝတော့ဖြစ်ဦးမှာပဲရှုမိတဲ့အာယုံတစ်ခုနဲ့စပ်ပြီးတော့မဖြစ်တာကိုပြောတယ်အဲဒီလိုပြသွားတယ်တဲ့က သင်ရှားမိမိရှုမိသူမဝေဒနာကြောင့်တဏှာဝုန်မြင်မဖြစ်လာပဲဆက်ပြဆဲသည်သင်ရဲ့ချုပ်ငိမ့်နေသည်ဒါကရှုမိတဲ့အာယုန်တာယုန်နဲ့ဆက်ပြီးတော့ပရိစ္ဆသမုပ္ပါဆက်မလဲပဲနဲ့ပြဆဲဖို့မရှုမိတဲ့အာယုန်တွေကကြားနေသေးတာကိုလဲဥမာဟွန်းပုရိသေနာမဟုတ်သောတာပန်လည်းပဲလည်သေးတာပဲသရဂံလည်းလည်တာအနာဂံလည်းလည်သေးတာဉာဏ်နာဖြစ်မှာအဲ့ဒီကြတော့မှ ဝေဒနာကြောင့်တဏှာလုံးလုံးကိုမဖြစ်တော့ဘူးအဲဒီမှာညာနာကြတော့နိဒာနာဝကတန်ယုတ်သမတသုတ်တဲ့အဲဒါအချင်းကျုပ်အဲဒါလည်းခဏတော့အကျေဟောဖို့ရအချိန်မရှိပါအချိန်ကုန်သွားအဲဒီတော့မှဟောတာကမယ်လို့ဟောတာတော့ဆိုတော့ဒီအတိတ်ကလာတာလည်းပဲတဲ့သမဏဗေမဏအမိခံတဲ့ပုဂ္ဂိုလ်တွေဟာ ပိယယုတ်သာတယုတ်ပိယယုတ်ပိယရူပသာတရူပချစ်ဖွယ်သဘောတရားွယ်သဘောကိုနေဆမြဲတယ်ဒုက္ခချမ်းသာတယ်အတ္တအတ္တကောင်းပဲအဲပြီးတော့ခေမဘေးကင်းတဲ့ဘေးမရှိဘူးလို့အဲဒီလိုထင်မြင်ကြတယ်အဲဒီလိုထင်မြင်တဲ့ပုဂ္ဂိုလ်တွေကဒုက္ခ ဒုက္ခကိုပွားစီကြတယ်ဒုက္ခတွေဖြစ်တာပဲဒီလိုပုဂ္ဂိုလ်တွေကအော်တော့မြင်နိုင်ကြတိုင်းနေကောင်းတယ်ထင်ပြီးတော့ခုနကလည်းတဏှာဖြစ်တာကိုတဏှာကနေဥပါဒံဖြစ်ဥပါဒံနေဘဝတွေဖြစ်ပြီးဘဝတိတိဖြစ်လာအဲဇာတိဇာမရဏတွေဒုက္ခတွေဖြစ်တယ်အမြဲဝဆင်းရမလို့ဘူးတဲ့နောက်ခါကာလလည်းအဲ့ဒီလို ထင်မြင်တဲ့ပုံကိုယ်တွေပေါ့သမဏပြမဏဒီခံပြီးတော့ဒီလိုထင်မြင်နေတဲ့ပုံကိုယ်တွေလည်းပဲသံဃာကိုဆင်းရမလို့ဘူးတဲ့ယူကုပိစ္ဆုတ်ကံကာလမှာလည်းဒီတိုင်းပဲပြယုလာတယုခေါ်တဲ့တရားတွေမြင်နိုင်ကြတဲ့ဟာတွေအဲ့ဒါတွေကိုနိစ္စဒုက္ခအတ္တဆွဲလန်းနေတဲ့ပုံကိုယ်တွေဘဝတည်တည်ဖြစ်ပြီးတော့ဇာတိပြမရဏမှာမလို့ဘူးတဲ့ဥပမာလေးလည်းပါပါတယ်ဒုက္ခခြေကြီးပါရှေးတိတ်ကာလကလည်းသမဏပြမဏမိခံတဲ့ပုဂ္ဂိုလ်တွေဒါကတော့ဘုရားယန္တာ စသည်တွေပေါ့လေအရိယသာဝကတွေအဲဒီပုဂ္ဂိုလ်တွေကပိယဥဒ္ဒါကိုချစ်ဖွယ်ဖြစ်တဲ့သဘောသာယာဝယ်ဖြစ်တဲ့သဘောပိယဥဒ္ဒါချစ်ဖွယ်သာယာဝယ်သဘောတွေဘာတွေလဲဆိုအဲသက္ကုသောတာခန္ဓာဇင်ဝကာယမနဆိုတဲ့ဒွါရ6ပါးအဲဝိနည်းတတိပဌာန်သုတ်ပါဠိတော်မှာတရိပ်ပါပါတယ်အလုံး10မျိုးတောင်ခွဲထားတယ်ဟိုမှာတတိပဌာန်တော့ဒီမှာတော့သူက သက္ကသောတကနာသနာကာယမနဒီလောက်ပါပဲသူအရင်းကလောက်ကြတယ်ဟိုဘာတွေမပြောင်းနောက်တော့အဆင်းအသာအနရတာအတွေ့သဘောပြီးတော့မြင်သည်ကြားသည်နားသည်စားသည်အဲတွေ့ထိသည်သိကုသနာကြံသည်ဆိုတဲ့ဝိညာဉ်6ပါးနောက်ဖသ6ပါးဝေဒနာ6ပါးအဲဒါလောက်ဖြစ်အောင်ပေါ့လေ6ပါး6ပါး9လီ30ပါပဲအဲဟိုတတိပ္ပဏိတရားမှာတော့တတိပ္ပဏပါဠိတော်မှာတော့6ပါးပေါင်း ဆယ်ပြည်ရှိပါတယ်ဆယ်မျိုးတောင်ခွဲပြောပြီးဟောထားပါတယ်တရားဥဒ္ဒါတရားဥဒ္ဒေအဲ့ဒါတွေကတခြားမဟုတ်ပါဘူးမြင်နေကြတိုင်းတွေ့နေတာတွေပဲနောက်ဟိုသုံးလားပြည့်နေကြမှာထပ်ပြီးတော့ဟောရမယ်သုပါတိလေးနဲ့ယူပြီးတော့ဟောရအလားကလည်းသမဏဗနာမိခံတဲ့ပုဂ္ဂိုလ်တွေကအဲ့ဒီတရားဥဒ္ဒါတရားဥဒ္ဒေမြင်နေကြတိုင်းသင်ကြားတဲ့တရားတွေကိုအနိစ္စဒုက္ခအနတ္တသိတယ်အဲ့ဒီပုဂ္ဂိုလ်တွေကဥပတိဒုက္ခကိုချုပ်စေကြသည်ဒါကြောင့်ဘဝတည်မဖြစ်ဘဲနဲ့ဆင်းရဲခါသိငြိမ်းရတယ်ဇာတိဇာမရဏမှာလွံ့မြောက်ကြသည်လွံ့မြောက်သွားကြသည် ဒီစီတော်ဖရာတွေအဲဒီစီကဗုဒ္ဓတွေအဲဒီဖရာတွေရဲ့တတိသာဝကယဟနာတွေလွတ်မြောက်သွားကြပြီနောက်တော့သောကာလမှာလည်းအရိမတိယစကြသောဖရာတွေပြစ္ဆုအဲဒီစီကဗုဒ္ဓတွေဖရာကြီးတတိဖြစ်တဲ့ယဟနာတွေဒီလိုပဲသိမြင်ကြမယ်သူတို့လည်းပဲ။ဗာမယဝဆင်းမှာလုံးမြောက်ကြမယ်။ဒီခုပစ္စုပန်ကာလမှာလည်းပဲခုဘောဓမဘုရားတဲ့ထက်ပေါ့ပစ္စုပန်ကာလမှာလည်းသမဏပြေမနာမိခံတဲ့ပုဂ္ဂိုလ်တွေဆိုတာမြတ်စွာဘုရားနဲ့မြတ်စွာဘုရားဤဓာတ်တွေပါပဲ ပိယဥပါဒယုတ်ကိုအနိစ္စဒုက္ခအနတ္တရောဂဘယဘေးနေအချင်းမြင်ရသည်အဲဒီလိုမြင်တဲ့ပုဂ္ဂိုလ်တွေကဥပရိကိုချုပ်စီတယ်ဒုက္ခတွေနဲ့ချုပ်စီတယ်ချုပ်ကင်းစီတယ်ဒါကြောင့်မို့အာရတနာရတ္တကိုရောက်လို့ရှိရင်ဘဝတည်မရှိဘဲနဲ့ဆင်းရဲခါတဲ့ငြိမ်းရသည်ဇာတိဇံမရဏမှာလွတ်မြောက်ကြသည်တဲ့အဲဒါကိုဘုန်းကြီးတွေကဆောင်းဖို့ကလေး အတူကျုပ်စီထားတဲ့ကိုယောဂီပုဂ္ဂိုလ်တွေနဲ့ဆိုင်နေတာမြင်မှုစစွာချစ်ဖွယ်မှမှန်စွာရှုပြီးနေတဲ့ခဏကအထက်ကဒီရှစ်ပြဝဲအင်္ဂါ၅ရာပစ္စုပန်တရားကျိုးများကိုထင်ရှားမိမိရှုသည့်သူမှာပဲအဲ့ဒီလိုရှုသည့်တာအဲ့ဒီရှစ်ပါးတဲ့ကပြုတ်ခွဲပြတာတဲ့ကအင်္ဂါ၅ရာပစ္စုပန်တရားဝิญဉ္ဇနာသလားဖသဝေဒနာဆိုတဲ့တရားအခုမြင်နိုင်ကြတိုင်းထင်ရှားနေတဲ့တရားတွေပဲအဲ့ဒါအင်္ဂါ၅ရာဆိုတာဒါပဲဝิญဉ္ဇနာယုတ်သလားဖသဝေဒနာ အဲ့ဒီတရားတွေအဲ့ဒါတွေဟာပြိယဥဒါဒယုတ်တွေချစ်ဖွယ်တရားဝယ်သဘောတွေပဲပဂတိပုဂ္ဂိုလ်တွေဟာဒါတွေကိုချစ်ခင်နေတဲ့တာယာနေကြတာကိုယ်တဏ္ဍာကသူများတဏ္ဍာကချစ်ဖွယ်တရားသဘောကျနေကြတာအဲကြောင့်မြင်မှုစစွာချစ်ဖွယ်မှာမှန်စွာရှုသိလင်တဲ့ဘုယောဂီပုဂ္ဂိုလ်တွေကရှုနေရတာမြင်နိုင်ကြတိုင်းကိုဖြစ်ပြသွားတဲ့အနိစ္စဒုက္ခအနတ္တမှန်တဲ့တရားလို့ရှုသိနေရတယ်ရှုပါသားတော့မသိသေးဘူးသမာဓိညာအားကောင်းလာရင်တော့သိနိုင်မယ်ဒါကတော့ကိုယ်တိုင်သိရမယ်ဥစ္စာတွေဘုန်းကြီးတို့ဟောလို့နားလည်ရမှာမဟုတ်ဘူးကိုယ့်ဟာကိုယ်သိရမှာ မြင်မှုစစွာရှိပွဲမှာမှန်စွာရှုသည်လျင်တဏှာကင်းပြီဥပရိမြင်ဤဒုက္ခဆင်းရဲတယ်တဏှာမရှိဘူးရဲ့ဒီပုဂ္ဂိုလ်တဏှာကိုချုပ်ငင်းစေရတယ်တဏှာကြောင့်ဖြစ်တဲ့ဥပရိဆိုအဲယုံနာတရားတွေပါပဲခန္ဓာ၅ပါးတရားတွေပဲခန္ဓာ၅ပါးတရားတွေချုပ်တယ်ဆိုရင်ဒုက္ခအကုန်လုံးကျင်းတာပါပဲအဲတဏှာကင်းပြီဥပရိမြင်ဤဒုက္ခဆင်းတဲ့ဒါလေးဆိုပြင်းကနေတရားသိအောင်မှာ၃နိုင်ပြီးတော့ ငါကဆုံလာကြည့်နေကြတယ်อืมယုံတော့ပြိပါရဲ့လာနိုင်ရင်လာကြပါလေတော့ဆက်ခွဲအောင်မှမဆုံးသေးဘူးဒီနေ့အချင်းချုပ်တော့စသွားဖြစ်ပွဲမှာမှန်စွာရှုသည်လင်မြင်မှုစစွာဖြစ်ပွဲမှာမှန်စွာရှုသည်လင် na kemgbe ube ji nye iyi dokasi m သနာကင်းပြီဥပတိငြိဤဒုက္ခဆင်းငြိဤဒုက္ခဆင်းသနာကင်းပြီဥပတိငြိဤဒုက္ခ သာသီဟုတွေးထီမှုသိကုကြစီမှုအဲအဲဒီမှာဖြစ်ပေါ်လာဝိညာဏသာဖာသာဝေဒနာတွေပဲသကုသောတာခန္ဓာဇင်ဝါကာယမနဆိုတဲ့ဓဝရ6ပါးမျက်စိနာနှာခေါင်းလျှာကိုယ်စိတ်ပေါ်လေ6ပါးအဲဆင်းသာနာအရသာအတွေ့သဘောအာယုံ6ပါးမြင်သည်ကြားသည်နားသည်စားသည်ထိသည်ကြံသည်ဝိညာဉ်6ပါးအဲမြင်တွေ့ကြားတွေ့စားသည်ဖာသာ6ပါး မြင်ခံစားကြားခံစားအကောင်းဆုံးခံစားမှုတွေအဲ့ဒါလည်း6ပါးရင်းညွတ်တော့ဒါလို့ဆိုရင်လုံလောက်ပါတယ်သူကောင်းများစွာမှအဲ့ဒါလောက်ပဲဟောတာများတတိဒါနတော့မှာတော့10 10မျိုးဟောထားတယ်ညီမအဲ့ဒီတော့9မျိုးလောက်ဆိုရင်လုံလောက်နေတာပါအဲ့ဒါကြီးပြီးရောက်တာတရောက်တယ်ဒီသမတတုတ်ဆိုတာမှာတော့ဓာတ်6ပါးနဲ့ဟောပါတယ်ဒီနေ့ကမဟုတ်အဲ့ဒါကိုမြင်မှုစားစွာချစ်ပွဲမှမှန်စွာရှိသည်ဖြင့်မြင်တိုင်းကြားတိုင်းနားနဲ့စသည်တိုင်း မရှိမသိတဲ့ပုံကိုယ်တွေမှာချစ်ခင်နေတဲ့မှုတရားမှုတွေဖြစ်နေလာဘူးမလာဘူးမလာဘူးကအဲဒီလိုအဲလာမြင်မှုစားစွာချစ်ပွဲမမစွာယူသည်လျှင်တဏှာကင်းပြီအဲဒါမြင်နေကြတဲ့ညရှုလို့ဖြစ်ပြအနိစ္စဒုက္ခအနတ္တသိနေတယ်။ဒါကနှိမ့်တဲ့တဏှာမဖြစ်ဘူးတဏှာမဖြစ်ဥပါဒါမဖြစ်ဥပါဒါမဖြစ်ရင်ဘဝ ကာမဘဝဆိုတာမဖြစ်ဘူးကာမဘဝနေပြီးကျိုးပေးတဲ့ဝိညာဏသလားဖသဝေဒနာဆိုတဲ့ယုံနာခန္ဓာတွေဥပရိတွေဖြစ်တော့ဥပရိမရှိရင်လားဒုက္ခငြိမ်းတာပဲယုံနာနေမဖြစ်ရင်ငြိမ်းတာယဟနာကြမှာသူကြာငြိမ်းတယ်နာနာကင်းပြီးဥပရိငြိမ်းပြီးဒုက္ခဆင်းအဲ့ဒီဒုက္ခတွေငြိမ်းအောင်လို့အခုသတိပ္ပဏာနည်းကမြင်နိုင်ကြတဲ့နေရှုနေရတယ်ဆိုတာသဘောပေါက်ကြဖို့ပါပဲအဲနောက် ကဆုံလာရင်းနေကြတော့လာနိုင်တဲ့ပုဂ္ဂိုလ်လာကြောင်းအဲဒီကမှထားဟောရအောင်လည်းတရားကောင်းမပြီးတဲ့လေကြာနေတယ်ခင်ဗျာသမုဒ္ဒောသုဘပွားများအာထုအပ်သောအမှုပေါင်း၏သုဘာကသောမိဖတော်မှာစ၍အလုံးစုံသောအတ္တဝါပေါင်းတော်အား လုံးစုံသောသူအပေါင်းတို့သည်ရရကြ၍ကိုယ်စိတ်နှပြချမ်းသာကြပါစေ